ယေဝိသုဒ္ဓယံတိုက်သည့်နာယကဖြစ်တဲ့ရှင်ဝါသဝဘိဝန္တဆရာတော်ဉာဏ်တော်မူခြင်းကိုအကြောင်းပြုပြီးတော့ဉာဏ်တော်မူသွားတဲ့ဆရာတော်ကိုပူဇော်တဲ့အနေနဲ့တရားဝဲရကျင်းပါပြီးတော့တရားနာကြရအဲဒီတော့တရားဝဲကျင်းပါရတဲ့မှာသတ္တဝါတွေ ယုံနာခန္ဓာအမိမြုပ်ပြီးတော့ဟိုရင်းနာခြင်းသိရင်စရှိတာဆင်းရဲတွေတွေ့ကြတယ်ဆိုတာသဘောပေါက်ပြီးတော့အဲဒီယုံနာခန္ဓာတွေရဲ့အဖြစ်ကိုလည်းမြင်ပြီးငြင်းငွေပြီးတော့ဆင်းရဲခါတဲ့ငြိမ့်တဲ့နိဗ္ဗာန်တရားရအောင်ကျင့်သုံးအားထုတ်ကြဖို့ရာဟောပြောကြတိုက်တွန်းကြပါရဲ့အရေးကြီးဆုံးက အဲဒီနိဗ္ဗာန်တရားရအောင်ကျင့်သုံးဖို့ရာကအရေးအကြီးဆုံးပါပဲကုသိုလ်ကောင်းမှုတွေပြုတိုင်းပြုတိုင်းငါကနိဗ္ဗာန်ရပါလို့ဤလို့ဒီလိုဆုတောင်းကြအရေးအကြီးဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာရအောင်လို့ပဲလောကမှာလူလောကနတ်လောကချမ်းသာတဲ့ဘဝတွေဖြစ်နေရတယ်ဆိုရင်လည်းဒီနေ့တစ်ချိန်ကြအိုးရတယ်ပြစ်ပြင်းကြနားရတယ် ကိုယ်စင်းရဲစိတ်စင်းရဲတွေလည်းမလွယ်မကင်းတာတွေတွေ့ရတယ်။ဒီရှာစဉ်းစားကြည့်ရင်ဒါတွေကတော်တော်ဟာမကြပါဘူး။ရတိုင်းရတိုင်းမှာချမ်းသာတဲ့ပုဂ္ဂိုလ်တွေတော့အများကြီးရှိပါတယ်။ဒါပေမဲ့လို့ဘယ်လိုပဲချမ်းသာကြတယ်ဆိုရင်လည်းဒီနေ့ကျရင်ဥရနာရဆင်းရဲဒုက္ခတွေနဲ့တွေ့ကြသေးတာပဲ။နောက်ဆုံးတစ်ချိန်ကျတော့သိရတယ် အဲ့ဒါပဲမှတိမ့်လို့ရှောင်လို့မရဘူးသူပြန်လာတော်မူသွားတဲ့ဆရာတော်ကြီးဟာလည်းသာသနာတော်ဘက်မှာလည်းကျင့်နေကျင့်လိုက်တဲ့တရားတွေကျင့်လို့ပေါင်းယူချမ်းသာလေးဖြစ်တာများဖြစ်အောင်လို့ကိုယ်တိုင်လည်းကျင့်ကြရည်လည်းပဲအားပေးဟောပြောလို့ဆောင်ရွက်နေရတဲ့ကနေပြီးနောက်ဆုံးတစ်နေ့ကြာကျန်လွန်တော်မူသွားတာပဲတာမန်ပုဂ္ဂိုလ်တော်မဟုတ်ဘူး ဗုဒ္ဓမြတ်စွာဘုရားတွေလည်းပဲပြိဋိဘံသာနဲ့ဆိုတာပြန်လုံတော်မူရတာပဲအဲဒီနေ့ဒီမှာဘုန်းကြီးအကျဉ်းချုပ်ဟောပါတယ်နေသာဝတ္တသင်္ခါရဂါထာမြတ်စွာဘုရားဟောတော်မူပုံဘုရားကိုယ်တော်ကဟောခဲ့တာကတော့အိန္ဒိယမှာနဂရတိုင်းအနီးနဲ့နဂရလူမျိုးဟိုတော့ကခေါ်တယ် အဲရှင်းတော့ကတော့သာဝတ္တမြတ်စွာဘုရားလက်ထက်တုန်းကတော့အဲဒီမြည်တီတော်မရောက်သေးပါဘူး။တိုင်းပြည်နာမယ်ဆွဲပြီးတော့ပါဇိနဝန္တလို့ခေါ်တာရှိတယ်။ဝင်ကဝင်ကကတိဝရဝိတတသုပိယသူပတ္တတို့နာမည်အဲဒီလိုပါလေရှိတာဝေပုံလာဆိုတဲ့ တောင်မောပါစိနဝန္တဝိကကဥပါဒရေဖျားသုံးစုလက်ထက်တုန်းကအမည်ရှိခဲ့ကြောင်းလဲကုန်တာပဲတဖြည်းဖြည်းနဲ့အဲဒီရဒေသကလည်းဘူဘောရမရသော်ပြလက်ထက်မှာတော့မဂရာတိုင်းကိုလူတွေကမဂရာတိုင်းကလူတွေမဂရာတိုင်းသားတွေဆိုပြီးတော့ခေါ်ရတယ်အဲရှေးဖျားတွေလက်ထက်တုန်းကတိဝရလို့ခေါ်တာဘောဓံဖျားလက်ထက်ကတိဝရလို့ခေါ်တယ်ဘောနာဘုရားလက်ထက်ကရောဟိတသာခေါ်တယ် သာသနာပြန်တဲ့ကသုပိယလို့ခေါ်တဲ့ဒီလိုနာမည်ပြောင်းလဲတာရှိတယ်။သက်တမ်းတွေကလည်းပြောင်းလဲတာရှိတယ်ဒီနေ့ကပြောခဲ့။သိသိချာစဉ်းစားကြည့်လို့ရှိရင်ဒီလိုပြောင်းလဲကုန်တာပဲနာမည်တွေတခြားမပြောနဲ့တော့ဘဝကြီးမှာပဲညီဝါရရဲ့ပြောင်းပြောင်းသွားတယ်။ရာသုံးစကားတွေကလည်းပြောင်းတယ်ပကံပကံခက်ကနေပြီးကြောက်စာတွေပါရေးထားခဲ့တဲ့ဝါရသုံးလုံးတွေခုရတဲ့ဆိုရင်တော်တော်မတူဘူး။အဲမန္တလေးစကိုင်းမှာလည်း အဲဒီမှာလည်းကြောက်စရာတွေရှိဟိုကရေးထားတာတွေအခုကလာနဲ့ဟောတာတွေတချို့ကမတူကြောင်းရတာအခုဆိုလို့ချင်းအိန္ဒိယမှာဘုရားလက်ထက်ကသုံးတဲ့ပါဠိဝဟာရသုံးမျိုးတွေကနမရနဲနေပါပြီอืมတဖြည်းဖြည်းကြောင်းလဲပြီးတော့သွားတာလေအနည်းတင်ကြောင်းလဲတာမဟုတ်ဘူးလူရဲ့အနေထိုင်ဆက်ရရာတွေလည်းကြောင်းလဲတာပဲအဲဒီ ဘာဘုရားဘုရားလက်ထက်ကလည်းပဲဘုရားနဲ့တကွတတိယဟန္တာတွေရောတတိပရိသတ်တရားတတိမဟုတ်တဲ့ပုဂ္ဂိုလ်တွေရောသူ့တတန်းရှိတဲ့ညတည်ပြီးတော့ကိုွယ်လွန်ကြရတာပဲဘောနာဘုံဘုရားလက်ထက်ကလည်းဒီလိုကွယ်လွန်ကြရတာသာသနာဘုရားလက်ထက်ကလည်းဒီလိုကွယ်လွန်ကြရတာဘုရားလက်ထက်မဟုတ်ဘဲနဲ့သာသနာပအဲဒီဘုရားသာသနာကွယ်ပနေတဲ့အချိန်ခါကာလမှာရှိတဲ့လူတွေလည်းဒီလိုကွယ်ဒီနေ့ကျရင်ဒီလိုတွေးကုန်ကြရတာပဲ ဘောရမြတ်စွာဘုရားလက်ထက်မှာလည်းဒီတိုင်းသာမြတ်စွာဘုရားလူတွေလည်းပဲဒီနေ့ကျရင်သိကြမှာပဲမဟာဘုရားလည်းပဲဒီနေ့ကျပြိဋိဘဆိုင်ရမှာပဲအဲဒါတွေကိုဟောပြောပြီးတော့သင်္ခါရတရားတွေကညီငွေစရာကောင်းတယ်ညုံမုန်းစရာကောင်းတယ်စွန့်လွတ်စရာကောင်းတယ်အဲဒီသင်္ခါရတရားတွေကို ဆုံးလို့နေအောင်သင်္ခါရတရားတွေကလွတ်မြောက်အောင်လို့အားထုတ်ကြကောင်းတယ်ဆိုတာနဲ့ဆိုဘုရားသတိပေးပြီးတော့နေသာဝတသင်္ခါရဥပါဒဝိယဓမ္မိနောဘုဝေသိတာနိရောဇာနိတတဥပါသမောသူခောလို့ဟောတာပါသင်္ခါရတရားတွေကမမြဲဘူးတဲ့သင်္ခါရတရားဆိုတာရှားမဟုတ်ဘူးမိမိတို့သာလားရှိနေရင်းနာနေပြောတာအဲ့ဒီမမြဲတဲ့ယုံနာတွေကိုပဲထဲကိုလုံးပြီးတော့နေကြတာကိုသေချာစဉ်းစားကြည့်ရင်ကြောက်ကြမှကောင်းပါလား လူတွေတော့လူတွေလိုက်နေနေတော်သေးရဲ့သိက္ခာလေးတွေနဲ့သနာကြသိကောင်းတာကိုကောင်းလေးဘာမှမဟုတ်တာနဲ့တို့မှအထက်ကိုယ်တွေဖြစ်အဲကားလေးပဲဆိုတာဒီသိက္ခာလေးလည်းရှေးတုန်းကတော့တို့လူကောင်းလူကောင်းတွေလူကြီးလူကြီးတွေလည်းဖြစ်ခဲ့မှာပဲအခုတော့အမှန်တန်သေးမွှားတဲ့အကောင်လေးတွေဖြစ်ပြီးဒုက္ခတွေရောက်ကြတာနားကြသိကောင်းနိဗ္ဗာန်မရောက်သေးလို့ရှိရင်ဒိဉ္ဇပုဂ္ဂိုလ်တွေလည်းဒီလိုပဲဖြစ်နိုင်တယ်မဖြစ်ဘူးလို့ပြောနိုင်ဘူးလူပဲဖြစ်အောင်လည်းဒီနေ့တစ်ချိန်ကြလို့ရှိရင်ဒီလိုပဲ ကိုရင်းနာခြင်းတခြင်းဆိုင်ရာဆင်းရဲတွေကိုတွေ့ပြီးတော့သွားနိုင်တယ်အဲဆင်းရဲတွေကလွတ်မြောက်အောင်ကျင့်ဖို့ရရေးကြီးပါလေဒေတာဥပသမောဒုက္ခဒေတံသောယုံနာသင်္ခါရဓမ္မတရားတော်ဤဥပသမောကင်းခြင်းခြင်းဒီဝါကင်းခြင်းရာဒီကနိဗ္ဗာန်ဒီဒုက္ခချမ်းသာဖြစ်ပဲနိဗ္ဗာန်ဆိုတာအကျိုးကတော့တရားဌာနလေးတစ်ခုလောက်အောင်ရဟုတ်ပါဘူးမိမိရဲ့ဌာနရှိနေတဲ့ကိလေသာတွေရော ယုံနာခန္ဓာတွေကငြိမ့်သွားတာကိုနှိပ်ပါမယ်ဒီကိစ္စတွေခန္ဓာတွေငြိမ့်ရင်ပြီးတာပဲခဏသွားနေဖို့ရနေရာတစ်ခုအကွက်ကလေးတစ်ခုမှသွားနေဖို့တချို့ကဒီလိုအောင်းမယ်မဟုတ်ပါဘူးအကွက်ကလေးတစ်ခုသွားနေတယ်ဆိုရင်လည်းအဲဒီနေရာတဲ့နေရာဥဝနာတရားရှုံးမှာကိုယ်စင်းရစိတ်စင်းရလည်းရှုံးမှာပဲလို့อืมယုံနာသင်္ခါရတွေငြိမ့်မှာတဲ့ပရိနိဗ္ဗာန်ဆံတယ်ဆိုတာအဲဒီလိုပဲပရိနိဗ္ဗာန်သုရိမနောက်ကလာမှာကိလေသာမရှိတော့ ယုံနာခန္ဓာဘဝတွေတွေမဖြစ်ဖဲနဲ့ငြိမ့်နေပါအခုဘတ်တော်ရီကအိုရတယ်နာရတယ်သိရတယ်ဒါကလာတော့စဉ်းစားကြည့်ယုံနာနေရှိနေလို့ပဲဘဝစီဖြစ်လို့အဲ့ဒါပြိဿသမုပ္ပါမှာတည်းရခေါ်တာဒါတိတိဆရာဇာမရဏသင်ကြားတာယုံနာနေမရှိဘဲနဲ့အိုရင်းပေခြင်းဘယ်ရှိမလို့ယုံနာရှိလို့အိုရင်းပေခြင်းနေရှိယုံနာရှိနေတဲ့ကာလပါလုံးဒီနေ့ကျရင်ဥဝနာပြည့်စင်းတွေ့ရမှာကြီးတယ် အဲဒီဆင်းရဲတွေဘဝတည်းတွေကဘယ်ကလာတော့ဆိုကံကြောင့်ကံကဘယ်ကလာတော့ဆိုဥပါဒံဆွဲလန်းတော့ဥပါဒံကဘယ်ကလာတော့ဆိုလို့ရှိရင်တဏှာနဲ့နှိမ့်သက်ပါရတယ်။အဲဒီတော့တဏှာနှိမ့်သက်ပါရတာရှိနေဆွဲလန်းမှုဖြစ်ဆွဲလန်းမှုဖြစ်ပြီးတော့ကံနေရှိပြီးကံကအကျိုးပေး။တချို့ကကံမှလည်းပဲအကုသိုလ်ကံအပြစ်မပြောဘဲနဲ့ကုသိုလ်ကံတွေကိုပဲအပြစ်ပြောပြီးတော့ဒီလိုဝေဘာဟောပြောတဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒါလည်းမတော်ဘူး။ကုသိုလ်ကံကတော့ ကိလေသာရှိနေလို့သာဘဝတည်ဖြစ်တာဖြစ်ရင်လည်းကောင်းတဲ့ဘဝဖြစ်တာတော်ပါသေးတယ်အကုသိုလ်ကံကမှသာဆိုးတာအရေးကြီးတာကတော့နာညာဝဆဲကလုံးရောက်ခြင်းလို့ရှိရင်ကိလေသာငြိမ်းမှုကအရေးကြီးတယ်ကုသိုလ်ကံနဲ့ဘလောက်ရှိရှိကိလေသာငြိမ်းလို့ရှိရင်တော့ဘဝတည်ခြင်းမရှိဘူးငြိမ်းတာအဲဒါအဲဒီဆင်းရဲခါတဲ့ငြိမ်းတဲ့နိဗ္ဗာန်ရောက်ဖို့ရတေတံဥပသမောသူခောအဲဒီရောက်ဖို့ရအထုပ်ကိုလိုတယ်ဆိုတာလည်းဆိုရ ဟောသွားပါတယ်ဘုရားကိုယ်တော်တိုင်းနဲ့ပြိဋိဘာဆံပြီးဟောသွားအခုရဆရာတော်ပြန်လာမှုသွားတယ်ဒီတိုင်းပဲဆရာတော်ပြန်လာမှုသွားอืมဆရာတော်တရားတွေဘာတွေအထုတ်ထားလို့အကြောင်းညို့လို့ပြန်လာမှုခြင်းကိုတရားတွေရကိလေသာငြိမ်းသွားမယ်ဆိုရင်လည်းဆရာခါတဲ့ငြိမ်းမှုအကြောင်းတော့ရှိတာပေါ့ဒါတော့လေရှာမသိနိုင်ဘူးအဲကုသိုလ်က ဒီကိလေသာမငြင်းနေလို့ရှိရင်လည်းကုသိုလ်ကနေကပြည့်စုံနေတဲ့ပုဂ္ဂိုလ်မျိုးကောင်းမြတ်တဲ့ဘဝတွေရောက်ဖြစ်ပေါ်ရှိပါရဲ့။ကောင်းမြတ်တဲ့ဘဝတွေဖြစ်ပြီးတော့အခုဘဝကအရိယတိဘက်ကလည်းကျွမ်းကျင်တဲ့ပฏิပါဒကလည်းတန်တယ်လားကိုအထုတ်ဘူးတော့အဲ့ဒါလေးပြန်သတိကြပြီးနှလုံးသွင်းဆင်ရင်နောက်ဘဝမှာနတ်ပြည်လောကဖြစ်ပြီးနတ်ပြည်လောကကနေပြီးဆင်ញင်ပြီးလို့ရှိရင်တခဏချင်းတရားတွေရပြီးတော့သွားနိုင်တယ်ဆိုတာဒီနေ့ကဘုန်းကြီးကလည်းပေါ်ပြခဲ့ပါတယ်။အဲဒီတော့ တရားတို့ကိုရအောင် အထုတ်ဖို့ရတာအရေးကြီးတယ်အဲ့ဒါဘာတရားဟောရမလဲဆိုရင်ခွန်ကြီးကစဉ်းစားကြည့်တော့တရားဆောင်မှုတရားမာလုကျဗုဒ္ဓသူတရားဆောင်မှုတရားရှိတယ်မာလုကျဗုဒ္ဓသူကကောင်းတယ်တူတဲ့တူတူလေးနဲ့အကျေဟောမယ်ဆိုလို့ရှိရင်လည်းဒီကတော့ရေပေါင်းတော်တော်များများဟောရတယ်ဒီမှာတော့ပညာတဲ့အချင်းချင်းတော်ရင်ချင်းကြည့်ပြီးတော့ဟောရမှာအတတ်နိုင်ဘူးဟောကြရတာအများကြီးပါပဲ အဲဒီမဟာရာဗုဒ္ဓသုတ်ကဒေါ်ရ6ပါးကဖြစ်ပေါ်နေတဲ့ယုံနာနေနဲ့စတဲ့ကိလေသာမဖြစ်အောင်ကျင့်ဖို့အဲဒီလိုကျင့်လို့ရှိရင်ဒီနိဗ္ဗာန်ရောက်တယ်ဆိုတာဒါပါပဲဒီယုတ်ကအဲဒါမဟာရာဗုဒ္ဓဆိုတဲ့ညာကတောင်းမှလို့ခေါ်တဲ့တရားမာလူကြဆိုတာဗမာလိုကတော့ကာကြိယပင်ကိုကြအတန်ထွက်ပြီးဟိုအိန္ဒိယအတန်ထွက်အနေကတော့ ကရလို့တန်ထွက်တယ်ကရမာလူကိယမာလူကိယဒီဝဇာမှုတွေမှာတော့ကာကြီးပေါ်မှာငါးပါးကလေးတည်းပါရဲ့မာလုံကိယတယ်ဒီလိုလေဒီလိုနေရတယ်မာလူကိယဟုတ်မာလုံကိယဟုတ်တယ်မာလူကိယမာလုံကိယဆိုတာကအဲ့ဒီပုဂ္ဂိုလ်ရဲ့အမေပဲအမေကိုမိပြုပြီးနာမည်ဖြစ်တယ်ဘေးမိပြုနာမည်ဖြစ်တာလည်းရှိတယ်အမေမိပြုဘုသူသားအဲပုဂ္ဂိုလ်ရဲ့သားဒိုင်မျိုးသမီးရဲ့သားစသည်ဖြင့် ရှင်းတုန်းကလည်းပဲဘုံညာပဲအခုဖြစ်မှလည်းနည်းနည်းပါးပါးတော့ရှိသိမရှိဘူးလားအဲမာလုကီယာသူ့အမေကမာလုကီယာဒီဟိုအိန္ဒိယသားနဲ့ဆိုရင်မာလုံကီယာပေါ့မာလုံကီယာဆိုရက်အမျိုးသမီးကြီးရဲ့သားပုဒ္ဒဆိုတာသားကိုမာလုကီယာပုဒ္ဒမာလုံကီယာပုဒ္ဒမာလုကီယာရဲ့သားမာလုံကီယာရဲ့သားအဲဒီပုဂ္ဂိုလ်က ယဟန်ပြုပြီးတော့ထားတာဘယ်ချင်းကယဟန်ပြုတယ်ပြောတာပါဘူးအဲနတ်သာသေတာမှာသူကတရားအကျဉ်းချုပ်ဟောဖို့တောင်းမှမှာလဲတောင်းမှလဲပါဠိတွေပါဠိဘုန်းကြီးကမယုံပါဘူးယုံနေလည်းမပြီးနိုင်ဘူးအဲသူကနတ်သာသေတာလျှောက်တယ်သူတရားချင်းညုတ်ဟောပါအဲဒီတရားချင်းညုတ်ကိုကြားနာရလို့ရှိရင်တော့သူကသူကစိတ်ကိုနိဗ္ဗာန်စီကိုဆေလွတ်ပြီးတော့မပြတ်မဆက်တင်းတင်းအထုတော်ပါမယ်อืม အဲဒီတော့ရဏဆရာဘုရားလျှောက်ပါတယ်အဲဒီမှာရဏဆရာဘုရားရှင်းမွန်းတဲ့သဘောချုပ်ချတဲ့သဘောနဲ့ပြောတဲ့စကားလေးရှိပါတယ်အဲဒါလည်းထားပါတော့အဲဒီမှာမြတ်စွာဘုရားနိဗ္ဗာန်ရောက်အထုပ်ဘုရားတရားအချင်းချင်းကိုနားလည်အောင်သိဥစွာမိဂုံးလေးမေးရဲ့မိဂုံးလေးကမာလုကြရဲ့မာလုပြရဲ့သားမြတ်စွာဘုရားခေါ်ရဲ့ ရေကိစီရူပါအာရိဋ္ဌအာရိဋ္ဌပုဗ္ဗအစင်းနေဆိုတာရှိတယ်မျက်စိနဲ့မြင်နိုင်တဲ့အစင်းနေသင်ရှိကလည်းမမြင်ဘူးအဲမြင်ရတဲ့အစင်းနေဆိုတာရှိပါတယ်အာရိဋ္ဌအာရိဋ္ဌပုဗ္ဗမြင်ရသေးဘူးနာသာပသတိအခုလည်းမြင်သေးမဟုတ်ဘူးနာသာဒီဟောဒီပသယတိ ဒီလိုအရှင်းကိုတွေ့ရတယ်နဲ့လို့မျက်စိထဲနဲ့မပေါ်သေးဘူးဆိုတော့အဲဒီလိုအရှင်းအရှင်းဆိုပေမဲ့လို့စာလုံးနဲ့မအရှင်းလို့ပြောတာမှန်ကတော့အမျိုးသားအမျိုးသမီးပုဂ္ဂိုလ်တွေပြောတာယောက်ျားဆိုရင်အမျိုးသမီးကိုပြောတာအမျိုးသမီးဆိုရင်လည်းအမျိုးသားကိုပြောတာအဲ့ဒါသင်ရှိကလည်းမမြင်ဘူးသေးဘူးတဲ့ဒီလူကိုအခုလည်းမြင်ကြမ်းတော့ဒီလိုပုဂ္ဂိုလ်ရှိတယ်ဒီနေ့ကျရင်ငါတွေ့ရလိမ့်မယ်လို့အဲ့ဒီလိုစိတ်ကူးလည်းမဖြစ်သေးဘူးဆိုတော့ အတ္တိတတ္တသန္တဝါဒကောပင်မှာအဲဒီတော့မမြင်ဘူးသေးမြင်သေးလည်းမဟုတ်မြင်ရလိမ့်မယ်လို့စိတ်ကူးတိုင်းမဖြစ်သေးတဲ့အစင်းပုဂ္ဂိုလ်နဲ့စပ်ပြီးတော့သန္တရာကပင်မဆိုတာဖြစ်ပါမလားသန္တဆိုတာလိုချင်တယ်လိုလားတာဒါကဆိုတာအတတ်မဲ့ပင်မဆိုတာချစ်ခင်တာသူလိုပါပဲအဲလောဘဒေါသနဲ့ပြောရင်လောဘပါပဲအဲလောဘတရားလူရင်နှစ်သက်တက်ပါရတဲ့ လောဘငါကဆိုတာဖြစ်ပါမလားသိချာစဉ်းစားကြည့်လို့အထင်ရှားတာလာပါရဲ့အသုံးဆောင်တစ်ခုဆိုပါတော့မမြင်မှုသေးတာဆိုရင်အဲ့ဒါလေးလူကျင်တယ်လို့စိတ်ကူးမဖြစ်ပါဘူးဖြစ်ပါမလားဖြစ်ပါဖြစ်ပါဘူးရှမ်းနိုင်ငံနေမှာရှိရှိတယ်လာပါတာလေးတွေပါလေးတွေအသုံးဆောင်ပစ္စည်းလေးကိုကမမြင်ဘူးတော့အဲ့ဒါလေးလူကျင်တယ်ဆိုတာမဖြစ်ဘူးအခုမြင်သေးတာလည်းမဟုတ်ဘူး အာဒီလိုဟာလေးတော့တနည်းရတနည်းရမှာရှိတယ်တို့ဒီနေ့ကျရင်ရနိုင်တယ်တွေ့နိုင်တယ်ဆိုရင်အဲ့လိုစိတ်ကူးလည်းပဲမပေါ်သေးဘူးမပေါ်သေးတော့ရှိမှမှမသိပဲမသိတော့အဲ့ဒီအရာဝတ္ထုနဲ့စပ်ပြီးတော့သာနာကဗိမာခေါ်တဲ့လူချင်းနှိမ့်သက်မှုတာယာမှုຢာကတဏှာဖြစ်ပါမလားတဲ့ဟင်မဖြစ်ပါဘူးဗျာဖြစ်ဘူးမှန်လားအဲအဲ့ဒါလေးနားလည်ဖို့ရည်ကြီးတယ်မရှိဘူးအဲ့ဒါမှန် မမြင်ဘူးမသိဘူးရအာယုန်နဲ့စပြီးတော့ကိလေသာမရှိဘူးဆိုတာကိုနားလည်အောင်လို့ပြောတယ်အဲ့တော့အဲ့ဒီအာယုန်နဲ့စပြီးတော့ကိလေသာမဖြစ်အောင်တရားအထုတ်ဖို့လိုသေးလားဆိုတော့မလိုဘူးမြင်မှုသေးတဲ့မမြင်မှုသေးတဲ့ဟာတွေကိုအိစ္ဆဒုက္ခအနတ္တဆင်ញင်ပြီးတော့ရှုနေဖို့မလိုဘူးရေးကြည့်တာကမြင်မှုရအာယုန်နဲ့ဖြစ်စပြီးတော့ကိလေသာဖြစ်တာအေးမြင်ရပြီဆိုလို့ရှိရင်ရှေ့ကမြင်မှုသာဖြင့်ပြန်စဉ်းစားပြီးတော့ ခုနပြောတဲ့သုံးဆောင်ပစ္စည်းဖြစ်ဖြစ်မျိုးသားမျိုးသမီးတွေဖြစ်ဖြစ်မြင်မှုတဲ့ပုဂ္ဂိုလ်ဆိုရင်ဒါကလည်းပြန်စဉ်းစားသတိရပြီးတော့တမ်းမဲ့တဲ့ຢာကနှိမ့်တဲ့မှုဆွဲလာမှုတဏှာဖြစ်နိုင်တယ်ဖြစ်ပြီဘူးလားဖြစ်ပါဗျာအခုလူတွေချစ်ခင်ဆွဲလာနေကြတာဒါတွေပဲမြင်မှုတာတွေတွေ့မှုတာတွေပြီးမှုတာတွေရှင်းကမတွေ့ဘူးသေးဘူးဆိုတော့အခုပဲတွေ့ရဆိုရင်တွေ့သေးတယ်နှိမ့်တဲ့တာမှုဖြစ်တာပဲဖြစ်ဘူးလားဖြစ်ပါဗျာဖြစ်တယ်အဲဒီတော့မဟုတ်အောင်တော့ဒီလို လူဒီလိုပုဂ္ဂိုလ်ဒီလိုပြည့်စည်ရှိတယ်ဆိုလူတယောက်ကပြောလို့ကိုယ်စိတ်ကူးတဲ့ပေါ်လာရင်အဲ့ဒါလေးနှစ်သက်တာမှုတဏှာလူချင်းမှုတဏှာလည်းဖြစ်ပြီဘူးလားဖြစ်ပါဗျာဖြစ်တယ်ကိုယ်မမြင်ဘူးပဲလေသူများဒါလေးကဒီလိုဟာလေးလိုက်တာလေးဒါလေးကသိကောင်းတာလေးဆိုရင်အဲ့ဒါလေးလည်းပဲနှစ်သက်တာမှုတဏှာဖြစ်တယ်အဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားမမြင်မှုသေးတဲ့အရှင်သူမြင်သေးလည်းမဟုတ်ဒီလိုသင်ဝတ္ထုကိုမြင်ရလိမ့်မယ်လို့စိတ်ကူးထဲမှာလည်းမပေါ်သေးဘူးဆိုလို့ချင်းအဲ့ဒါနဲ့စပြီးတော့ ခန္ဓာကဗိမာခေါ်တဲ့နှိစ္စသာရမှုလူကျင်တတ်မဲ့မှုဖြစ်ပါမလားလို့ဆိုပြရမယ်တော့နောဟိတံဗန္ဒီမဖြစ်ပါဘူးဗျာဟုတ်လားဘုရားမပုဂ္ဂိုလ်ကမဟုတ်ခုလည်းဖြစ်နေပါလေလူကြီးကမဟုတ်ကလေးတွေလည်းဖြစ်နေတယ်လားဒါနားလည်ရမှာဟာမြင်မှမမြင်ဘူးပဲလေအခုသမာဓိမှာမြင်မှုတဲ့ပုဂ္ဂိုလ်နဲ့မမြင်မှုတဲ့ပုဂ္ဂိုလ်တွေဆိုတာရှိရဲ့မမြင်မှုတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်မဟုတ်လားရှိပါပါဗျာอืมတခြား မြို့ရေရွာရေအပြဒေသတွေမှာမမြင်ဘူးမတွေ့ဘူးတဲ့ပုဂ္ဂိုလ်တွေရှိတယ်။အဲဒီပုဂ္ဂိုလ်တွေသူတို့မြင်စရာလည်းမဟုတ်ဘူး။အဲဒီပုဂ္ဂိုလ်တွေဟာဘယ်မှာလဲဘယ်သူရှိတယ်လဲအဲ့ဒါတွေ့ရလိမ့်မယ်လို့စိတ်ကူးတဲ့နဲ့မပေါ်သေးဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်နဲ့စပြီးနှိမ့်သက်တာမှုဖြစ်ပါမလား။မဖြစ်ပါဘူးဗျာ။ဒီတာဝန်ဖြစ်တာဟောအခုမြင်မှုတွေ့ဘူးတဲ့ပုဂ္ဂိုလ်တွေကိုယ်နဲ့နိစ္စနေတဲ့ပုဂ္ဂိုလ်တွေမြင်မှုလို့ရှိရင်ပြန်စဉ်းစားဘုရားကမမြင်ပဲအခုမြင်နေရင်နှိမ့်သက်တာမှုဖြစ်အဲကိုယ်မမြင်ရသေးတယ်လည်းသူများကဒီလိုဒီလိုလှပါလာလေးရှိတယ်လို့ပြောလို့ချင်း အဲဒီနောက်ကဒါလေးနဲ့လည်းပြင်းတွေ့ရင်လည်းတွေ့နိုင်တယ်ဆိုတော့သဘောကျပြီအခုရုပ်ရှင်တော့ပွဲတော့သွားကြည့်ကြတာလေဒီလိုဟာလေဟုတ်လားမှန်ပါဗျာမကြည့်ဘူးသေးတဲ့ဥစ္စာမမြင်ဘူးသေးတဲ့ဥစ္စာတွေဟာသိကောင်းတာပဲဆိုတော့ပြောတဲ့ပုဂ္ဂိုလ်ကပြောမမြင်ဘူးသေးတယ်နဲ့တော့ကြည့်နေတဲ့စိတ်တွေကဖြစ်လာတာကြည့်ကြတယ်อืมနေ့ကျစားစားတာကအလေးကဘောက်ကလည်းခရင်ကအဲ့ဒါကိုဘုညာသံဃာကလေးဖြေထားပါလေဒါလေးသဘောပေါက်အောင် မမြင်ရရာကိလေသာသူဟာသူငြိမ့်သည်မြင်ရရာမှာကိလေသာကိန်းကားဖြစ်နိုင်သည်ဒါလေးနဲ့ကအသိရှိကြည့်နှစ်ရှင်းနေမလားရှင်းပါဗျာကဲကဲဒါလေးနှစ်ခါတော့ပဲဆိုတော့အချိန်နဲ့မကြအောင်တော့ခေါ်အောင်မှနေပြီဆရာရှိနေတော့ဒါမေးလည်းမမေးပါဘူးမမြင်ရရာမမြင်ရရာကိလေသာကိလေသာသူဟာသူငြိမ့်သည်သူဟာသူငြိမ့် ဆိုပြီးတော့တဏှာကိုကောင်းတာပြီးတော့ဟောတာလေတဏှာကမဟုတ်ဘူးဒေါသတော့မောဟတော့မာနတော့ဆိုလည်းအတူတူပဲကိလေသာဝင်ရတွေကမမြင်ရတဲ့အရှင်းအာယုံနဲ့စပြီးတော့စိတ်ဆိုးစရာပုံကိုယ်တွေနဲ့စိတ်မဆိုးပါဘူးဒေါသမဖြစ်ပါဘူးညွန်စရာလည်းမယုံမြင်မမြင်ပဲဟာဘူးအဲမြင်ပြီဆိုလို့ရှိရင်တော့စိတ်ဆိုးပြီးညွန်စရာဖြစ်ရင်ညွန်တာပဲကြောက်စရာဖြစ်ရင်ကြောက်တယ်တချို့ဒေသအလောင်းလိုပါတော့မြင်ရတွေ့ရကြောက်လို့တချို့ ခြေစလောင်းနေမြင်ပြီးညအဲ့လိုမဖြစ်ဘူးဖြူကြောက်ဘူးအဲအဲ့လိုအားလည်းရှိတာပဲအဲမမြင်ရလို့ကျင်တော့ဘယ်ကြောက်မလဲဒီလိုပဲမာနဒိဋ္ဌိတို့ဘာလို့ကိလေသာဝိညာဉ်တွေမမြင်ရတာနဲ့စပြီးတော့မဖြစ်ဘူးမြင်ရတာနဲ့စပြီးတော့ဖြစ်ပြီရဲ့ရှင်းကမြင်မှုတာတွေပြန်စဉ်းစားပွဲလည်းကြည့်မှုနဲ့ပွဲအဲဒီမျိုးသားမျိုးသမီးတွေကဘုံလေးတခြင်းဆိုဘုံလေးပါလေအဲ့ဒါတွေပြန်စဉ်းစားပြီးတော့တော့ဗာလည်းဖြစ်တာပဲစိတ်ဆိုးကြပုဂ္ဂိုလ်တွေ မြင်ရတွေ့ရကျင်ဝလို့ဖြစ်နေအဲဒီမှာဒေါသတွေလည်းဖြစ်တာပဲမောဟလည်းဖြစ်မာနလည်းဖြစ်ကိလေသာတွေမြင်ရတာလည်းစပြီးတော့ဖြစ်တယ်အဲဒါဒီမှာတော့မြင်တာတစ်ခုကိုခေါင်းတက်ပြီးတော့ဘုရားကလည်းဟောထားတာနဲ့ဘုညာလည်းဘုရားကောင်းလေးတက်ပြီးတော့တရားငွေလောက်ထားပါတယ်အကုန်လုံးမမြင်ရတာကိလေသာသူ့ဟာသူငြိမ့်ပြီဆိုတယ်လို့ပဲမကြားရတာကိလေသာသူ့ဟာသူငြိမ့်ပြီမနာရတာကိလေသာသူ့ဟာသူငြိမ့်ပြီမစားရတာကိလေသာသူ့ဟာသူငြိမ့်ပြီ မရှိရရာကိလေသာသူဟာသူငြိမ်းသည်မသိရရာကိလေသာသူဟာသူငြိမ်း၆တော်ရတယ်မြင်မှုကြားမှုနားမှုစားမှုတွေ့ထိမှုကြံသိမှု၆တော်ရကမသိရသေးတဲ့အာယုန်နဲ့စပ်ပြီးတော့ကိလေသာမဖြစ်ဘူးဒီတော့မသိရသေးတဲ့အာယုန်တွေကိုဆင်ခြင်ပြီးတော့ကိလေသာငြိမ်းအောင်အားထုတ်ဖို့မလိုဘူးဆိုတာမသင်ကြဘူးလားသိကြပါဗျာကြားတယ်ဒါပေမဲ့လို့ချွဲအဲ့ဒီသဘောနားမလဲလို့စာရဲပေတဲ့ကဘာလဲဥစ္စာနဲ့ယုံနာသင်္ခါရတွေဆင်ခြင်ပြီးရှုဖို့ရတယ် မမြင်ဘူးသားတွေဆင်ញင်ပြီးရှုမကြောက်ဘူးသားတွေဆင်ញင်ရှုဒါတွေပါလေရှိတာကိုအဲ့ဒါကတော့သဘာဝမကြောက်ဘူးသူကဟာမြင်ရရကြလို့ဆင်ញင်ထို့သူမြင်ရရမှကိလေသာကိငါဖြစ်နိုင်ပြီကြားရမှကိလေသာကိငါဖြစ်နိုင်စသည်ဖြင့်ဒါလည်း6ခုပဲအကုန်လုံးအမြင်နဲ့ကြားနဲ့နားနဲ့စသည်ဖြင့်တွေ့ရှိတဲ့စိတ်ကုသကြတဲ့ကိလေသာဖြစ်နိုင်တယ်ကိလေသာဖြစ်နိုင်တော့အဲ့ဒါမဖြစ်အောင်လုပ်ဖို့အရေးကြီးတယ်ဖြစ်နိုင်တယ်ဆိုဥပမာကိုယ်ထဲမှာမသိတဲ့ အစာအရကိုမစားဘူးတဲ့ပုဂ္ဂိုလ်အဲ့ဒီဟာရအကြောင်းပြုပြီးတော့ယောဂဖြစ်ပါမလားဖြစ်ပါမတော်တာစားမှမစားပဲမတော်တာစားမိလို့ရှိရင်တော့ယောဂဖြစ်နိုင်တယ်အဲ့ဒါမသိတော့စားမိလို့ရှိရင်ယောဂမဖြစ်အောင်သေးလေးပါလေကာကွယ်လေးနဲ့စားရတာတော့ရှိတယ်အချို့ကျမ်းမှာဖြစ်ရတာနလန်ထလာတဲ့ပုဂ္ဂိုလ်နလန်ထလာတဲ့ပုဂ္ဂိုလ်အစာကောင်းမှစားခြင်းနဲ့ ရှင်းစရာကြီးကခင်ဗျားတော့မစားပါနဲ့ဆိုပေမဲ့အဲ့ဒီမစားပါနဲ့ဆိုတာမှစားကျင်တာတူပါอืมอืมစားကျင်ပြီအဲစားကျင်နေတော့ဆရာကနေပြီးတော့ဖွင့်ပြရတယ်ရှိပါတယ်ခဲစားကျင်စားတာပေါ့စားပြီးဟောဒီသေးလေးစားအစာကြေသေးလေးပါလေပြရတာပေါ့အဲတော့စားရအောင်နဲ့စားပြီးတော့ယောဂဖြစ်နိုင်တယ်ယောဂမဖြစ်အောင်သေးလေးပြရတာပေါ့အဲဒီလိုပဲဉာဏ်ကြားအတွေ့အသိရတဲ့အောင်နဲ့စားပြီးတော့ကိလေသာဖြစ်နိုင်တယ်ကိလေသာမဖြစ်အောင် အစွဲလာနဲ့မွေအောင်လို့မြင်မြင်ချင်းကြားကြားချင်းရှုရအရေးကြီးတယ်မြင်ပြီးပြောက်ကြားပြီးပြောက်နားပြီးပြောက်စားပြီးပြောက်တွေးကြည့်ပြီးပြောက်စိတ်ဝိသနာကြံပြီးပြောက်သွား၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှုပြီးတော့အနိစ္စဒုက္ခအနတ္တသိလို့ရအရေးကြီးတယ်အဲ့ဒါနားလည်အောင်လို့ရမြင်ရရမှာကိလေသာကိငါဖြစ်နိုင်သည်မြင်နိုင်မှရှုကိလေသာကိမှုပဲတဲ့မြင်နိုင်မြင်နိုင်ရှုမှပြီးတော့ခုနမတော်တာစားမိရင်ကြောက်ရမဖြစ်အောင်စဉ်းစားကြတော့ပဲရှုမှရမယ်ရှုမှလို့ မြင်ပြီးကြောက်ကြားပြီးကြောက်နားပြီးကြောက်စားပြီးကြောက်ချက်ချင်းချင်းချင်းကြောက်သွားတာကိုယ်တိုင်တွေ့ရလို့ရှိရင်အိဋ္ဌမမြဲဘူးဆိုတာသိတာကိုအိဋ္ဌမမြဲတော့ဒုက္ခဆင်းရဲတယ်အနတ္တအတ္တကောင်မဟုတ်ဘူးသဘောတရားများပဲရှိတယ်မရှိတော့ဘူးဆိုတော့နိစ္စမှုဘယ်လာတော့မလို့ကိလေသာမဖြစ်တော့ဘူးအဲ့ဒါကိလေသာတွေကိုပယ်တာတဲ့အဲ့ဒီလိုပယ်ဖို့ရည်ကြည်တယ်မြင်တိုင်းမှာရှိကိလေသုကိမှုပယ်ခြင်းသည် ဆိုရမယ်မြင်နိုင်မှရှုမြင်နိုင်မှရှုကိလေသူကိလေသူသိမှုပယ်ခြင်းသည်သိမှုပယ်ခြင်းသည်မြင်နိုင်မှရှုမြင်နိုင်မှရှုကိလေသူကိလေသူသိမှုပယ်ခြင်းသည်သိမှုပယ်ခြင်းသည်အဲမြင်နိုင်မြင်နိုင်ရှုမှပါထို့ကြောင့်ကြားတိုင်းမှရှုနားတိုင်းမှရှုသာတိတိုင်းမှရှုကုသိတိုင်းမှရှုကြံတိတိုင်းမှရှုငါးပါးရှုပြီးတော့ကိလေသာပယ်ရမှာအခုမြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်း ဝိပဿနာရှိရတယ်ဆိုတာဒါတွေပဲဟွန်းနှံကောင်းတယ်မြတ်စွာဘုရားမိကုံးကလေးတွေကိုနားလည်အောင်လို့မေးတယ်မမြင်ရမသိရတဲ့အောင်နဲ့စတဲ့ကိလေသာဖြစ်ပါမလားအဲခန္ဓာရကတနာဖြစ်ပါမလားလို့ဆိုတာမဖြစ်ပါဗျာတဲ့မာလုကြဗုဒ္ဓဖြေတယ်မာလုကြဗုဒ္ဓဆိုရင်ဟာရွယ်တော့ကြီးပြီလေမနာကြီးနေဘုရားတဲ့ကတော့80ကျော်90ကျော်ဘုရားကျော်လည်းပြည့်ရင်ဖြစ်မှာမဟုတ်ရွယ်ကြီးနေအဲ့ဒီကိုယ်တော်ကြီးအဲ့ဒါတော့ဖြေတယ် အဲ့ဒါဖြေအဲ့ဒါဖြေတာဟာတရားမဟုတ်ဘူးလေမမြင်ရတဲ့အာယုန်နဲ့စပ်ပြီးကိလေသာမဖြစ်ဘူးကိလေသာမဖြစ်တာမမြင်ရတဲ့အာယုန်တွေကိုဆင်ញင်ပြီးတော့ဝိပဿနာရှုဖို့မလိုဘူးမြင်ရတဲ့အာယုန်နဲ့စပ်ပြီးကိလေသာဖြစ်နိုင်တယ်မြင်ရတဲ့အာယုန်ကိုရှုပြီးတော့ကိလေသာပယ်ဖို့လိုတယ်အဲ့ဒါနားလည်ဖို့ရမြင်တိုင်းမှာရှုကိလေသာဟုကိမ့်မှုပဲတဲ့ဒီမြင်တိုင်းမှတ်ရတယ်မရှိမှလို့ရှိရင်ကိမ့်မှုဆိုတာနုပြခေါ်တယ်အာရမဏနုပြသန္တာနာနုပြလည်းနှမျိုးရှိတယ် အာရမဏုပြဆိုတာကတော့ဉာဏ်ကြအတွေ့အကြုံအာရုံနဲ့စပြီးတော့ဖြစ်နိုင်တဲ့ကိလေသာကိုအာရမဏုပြအမှုပြကိလေသာကိုမြင်နိုင်မြင်နိုင်မြင်လာတဲ့စပြီးဖြစ်နိုင်တဲ့ကိလေသာတွေရှိနေတာကြားတိုင်းနဲ့ရှိနေတာနားနဲ့စပြီးတဲ့ဒုတိယဒီကုသနာကြံတဲ့ပေါ်လာတဲ့အာရုံနဲ့စပြီးလောဘဒေါသမောဟဖြစ်နေတာတွေရှိတယ်အဲဒါတွေအာရမဏုပြခေါ်တယ်ဒါမြင်ရတဲ့အာရုံနဲ့သာစပြီးဖြစ်တာမမြင်ရတဲ့အာရုံနဲ့တော့ဖြစ်ဘူးမကြားရတဲ့အာရုံနဲ့စပြီးမဖြစ်ဘူးမနားမစပြီးရ မတွေ့ထရတဲ့အာရုံနဲ့စပြီးမရှင်းသူအရှင်းကြီးပဲသူရှင်းပါတယ်သူအဲ့ဒါနားလည်ဖို့အရေးကြီးတယ်အဲ့တော့မသိရတဲ့အာရုံနဲ့စပြီးကိလေသာမဖြစ်တာကိလေသာမကိန်းဘူးသိရတဲ့အာရုံနဲ့စပြီးတော့ပြန်လေးစဉ်းစားပြီးလောဘဒေါသမောဟတွေဖြစ်နေတယ်အဲ့ဒါနုတ္တိယကိလေသာအာရဏနုတ္တိယမြင်ရကြသိရသိရတဲ့အာရုံနဲ့စပြီးတော့ဖြစ်နေတဲ့ကိလေသာတွေအာရဏနုတ္တိယအာယုံမှာကိန်းတဲ့ကိလေသာတွေအဲ့ဒီအာယုံမှာကိန်းတဲ့ကိလေသာတွေဘယ်လိုလုပ်ပြရမလဲဆိုရင်မြင်နိုင်မြင်နိုင်မြင်ပြီးရှုကြားပြီးရှု မှန်တိုင်းသိသွားလို့ရှိရင်ခုနပြောတဲ့ပြစ်တတာအမှုလည်းမဖြစ်လာဘူးမုန်းတဲ့လောဘဒေါသမောဟတွေလည်းမဖြစ်လာဘူးဘာကိလေသာမှမဖြစ်လာဘူးမှန်တိုင်းသိရင်မဖြစ်ဘူးမှန်တိုင်းမသိတော့ကိလေသာတွေကဖြစ်နေအဲကြောင့်မြင်တိုင်းမှရှုကိလေသာကိမှုပဲလေမြင်တိုင်းမြင်တိုင်းရှုပြီးတော့အာရဏနုပ္ပယအာယုန်နိုင်ခိုင်းတဲ့ကိလေသာတွေကိုပယ်ရမည်တဲ့ပန္တာနာနုပ္ပယကတော့ဒီလိုရှုနေတော့ဖြစ်သေးတယ်သန္တာနုပ္ပယဆိုတာသန္တာမှာဖြစ်နေဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကရှုတိုင်းရှုတိုင်း ရှုမိတဲ့အောင်နဲ့စပြီးလောဘဒေါသမောဟမရှိဘူးဆိုပေမဲ့လို့မရှိဘဲနေတဲ့ခါကျတော့ရှင်းနိုင်သေးတာပဲသုက္ကနာမှာကိလေသာမှမကင်းသေးပဲရှင်းနိုင်တယ်အဲအောက်ပြဆုံးသောတာပတိမေဖို့ရောက်သွားလို့ရှိရင်သောတာပတိမက်ကပယ်တဲ့ကိလေသာတွေတော့မရှင်းနိုင်ဘူးငြိမ်းအနာဂါမိနဲ့ရောက်သွားလို့ရှိရင်တော့ကာမရာဂပြဘာရရဲ့ဘယ်နည်းနဲ့မှမရှင်းနိုင်ဘူးငြိမ်းအဲ့ဒါသာနာနာနုပြရဲ့ငြိမ်းတာဘုရားရှင်သာနာသောတာပန်သာနာစသည်မှာဖြစ်နိုင်တဲ့ကိလေသာတွေငြိမ်းတယ် ရာထနဲ့ရောက်သွားတဲ့အခါကျတော့လေနာဂာမှာဖြစ်နေတဲ့ကိလေသာတွေတော့ငြိမ့်တာအကုန်လုံးငြိမ့်တာပဲအဲဘာနာနာနိတိယကိုငြိမ့်အဲ့ဒါကတော့အရိယာမဲအကြောင်းမှငြိမ့်ပါတယ်ဒါပေမဲ့လို့အာရဏနိတိယကိုပယ်တဲ့ဝိပဿနာရှုမှပန္တာနာနိတိယကိုပယ်တဲ့အရိယာမဲကိုရောက်နိုင်တာဝိပဿနာမရှိဘဲနဲ့အရိယာမဲမရောက်နိုင်ဘူးအခုဖြစ်မှာတချို့ကမြတ်စွာဘုရားလိုတော်မူခွင့်သူ့ဟာသူစိတ်ကူးပြီးတော့နိဗ္ဗာန်စိတ်ကလေးပို့ထားလိုက်ကိစ္စပြီးတာပဲဆိုပြီးဟောတာရှိတယ် တရားတွေပါရှုနေဖို့မလိုဘူးအားထုတ်နေဖို့မလိုဘူးနိဗ္ဗာန်စိတ်ပို့ထားလိုက်ပြီးပြီကိစ္စပြီးတယ်လို့ပြောတာသက်တာတော့သက်တာပါပဲသက်တာကတော့အလုံးမလုံးခွင့်နေသက်တာနဲ့တူပါတယ်အကျိုးကတကယ်ရှိတာမှမဟုတ်ပဲဒီလောကမှာစီးပွားရေးလုပ်တယ်ဆိုတာလုပ်ရတယ်မလုပ်လို့မရှိဘူးအဲဒါမလုပ်ဘဲနေရင်ချမ်းသာတော့ချမ်းသာတာပဲဒါပေမဲ့လို့လုပ်လို့ရင်ရမယ်စီးပွားရေးတွေဘယ်ဖြစ်တော့မလဲမရဘူးလုပ်လို့မှရအဲဒါလိုပဲဒီမသနာမရှိဘဲနဲ့ကိလေသာငြိမ်းမှုကဘယ်ဖြစ်မလို့အရိယာမခိုးလည်းမရောက်ဘူး မရောက်ရင်အာသနာနုပြမငြိမ်းမငြိမ်းလို့ရှိရင်တော့ကိလေသာတွေအားကောင်းရင်အားကောင်းသလောက်ပယ်လေးပါးလည်းကြပြီးဒုက္ခတွေရောက်ရမယ်လူဘဝတွေနတ်ဘဝတွေထက္ကတကဖြစ်ပြီးတော့ဝိညာသေရဆင်းဒုက္ခတွေနဲ့တွေ့ရမယ်အဲဒါအရေးကြီးပါတယ်အဲဒါတွေခင်အောင်မြင်တိုင်းမှရှုကိလေသာကိမှုပယ်ရင်ဒီထို့သူကြားတိုင်းမှရှုနားတိုင်းမှရှုသာတိတိုင်းမှရှုတွေးတိတိုင်းမှရှုကြံတိတိုင်းမှရှုကိလေသာကိမှုပယ်ရင်ဒီဓာတ်၆ပါးဝိညာဉ်၆ပါး ဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပြီးတော့ဘယ်ရမယ်အဲ့ဒါနားလည်အောင်လို့မြတ်စွာဘုရားတိုးရုပ်ကလေးနေတာမြင်မှုတဲ့အာယုံမြင်စရာမဟုတ်တဲ့အာယုံမြင်ရလိမ့်မယ်လို့စိတ်ကူးထဲမှာပေါ်သေးတဲ့အာယုံအဲ့ဒီအာယုံနဲ့စပြီးကိလေသာဖြစ်ပါမလားလို့မဲလိုက်တာနဲ့မဖြစ်ဘူးဆိုတာပြီးတော့မြင်ရတဲ့အာယုံအဲရှေ့ကမြင်ပြီးတဲ့အာယုံသူ့မြင်စရာအာယုံမြင်ရလိမ့်မယ်လို့စိတ်ကူးထဲပေါ်တဲ့အာယုံအဲ့ဒီအာယုံနဲ့စပြီးကိလေသာဖြစ်နိုင်တယ်ဆိုတာသင်ကြားပေါ်တယ်အဲ့တော့ကိလေသာဖြစ်နိုင်တဲ့ အာယုံနဲ့စပြီးကိလေသာမဖြစ်အောင်ဝိပဿနာရှုဖို့လိုတယ်ဆိုတာဉာဏ်ရှိပုဂ္ဂိုလ်တွေသဘောပေါက်တာပေါ့ဉာဏ်ရှိပုဂ္ဂိုလ်မဟုတ်တာတွေတော့မသိဘူးပေါ့သူတို့ဘုရားပိစာတွေအာကုပ်ပြီးတော့မဟုတ်တာတွေတောက်လုံးတာတွေရှိတယ်မြင်နိုင်မှာရှုကိလေသာကိမှုပယ်တဲ့နီးမေဘောဖြင့်ပင်လုံငါစဉ်ပေါ်လင်းခြင်းရဲ့ဒီမြတ်စွာဘုရားမေဘောလုံးနေအဲဒီဒီအဆင်းနေမမြင်ဘူးလေဘူးမြင်သေးလည်းမဟုတ်ဘူးမြင်ရလိုက်မယ်လို့စိတ်ကူးတယ်လည်းမပေါ်သေးဘူး အဲဒီအာရုံနဲ့စပြီးသဏ္ဍာရကဗိမာခေါ်တယ်ကိလေသာဖြစ်ပါမလားလို့မေးတဲ့မေးခွန်းအဲဒီမေးခွန်းဖြင့်ဝိပဿနာလုပ်ငန်းစဉ်ကိုပေါ်စီတာအဲဒါဆိုရမယ်မေခွန်ဖြစ်ပင်မေခွန်ဖြစ်ပင်လုံငန်းစဉ်လုံငန်းစဉ်ပေါ်လွင်စေခဲ့သည်ပေါ်လွင်စေခဲ့သည်မေခွန်ဖြစ်ပင်မေခွန်ဖြစ်ပင်လုံငန်းစဉ်လုံငန်းစဉ်ပေါ်လွင်စေခဲ့သည်ပေါ်လွင် လားဗျာအဲ့ဒီမိဘနဲ့မိတာနဲ့ပေါ်ပဲသိကောင်းတာဗျာဘုန်းကြီးမှာတော့ဒီအဲ့ဒီမိဘသိသဘောကျလားသိရှင်းတာသူကအင်းအနာကိုရှင်းပါတယ်အနာကိုကောင်းပါတယ်ဘုန်းကြီးလည်းခဏခဏဟောနေတာအဲအခုတော့စာကူလေးတွေထုတ်လာတယ်မလို့ကြဗုဒ္ဓသုတ်တရားတော့စာကူလေးတွေထုတ်လာပြည့်စုံပါလေနံကောင်းပါလေရေးတာอืมအဲ့ဒါလည်းပဲအတော်အသင့်တော့ပဲရေးပါတယ်ဟိုရေးကြတော့အများကြီးရှိပါတယ်ဒါမှမဟုတ်တော်အသင့်တော့သလောက်ဆိုတော်ပြီလို့စာကြီးလေးကြီးရင်လည်း စာဝယ်ရတာနဲ့ဈေးတွေသိကြီးနေမှကြီးတယ်တောင်လိမ့်နေအဲဒါမြင်တိုင်းကြားတိုင်းနားနဲ့စသည်တဲ့တွေ့ရှိတဲ့ဓဝရ၆ပါးမထင်ရှားတဲ့အာရုံနဲ့စသည်ကိလေသာမဖြစ်ဘူးထင်ရှားပေါ်လာတဲ့အာရုံနဲ့စသည်ကိလေသာဖြစ်တယ်အဲဒီထင်ရှားပေါ်လာတဲ့အာယုံမှာကိန်းတဲ့အာရမဏုပြကိလေသာကိန်းချင်းအောင်လို့ရှုမှတ်ပြီးတော့ပယ်ရမယ်ဆိုတာမေကွန်ဖြစ်မယ်လုပ်ငန်းချင်းပေါ်လွင်စေခဲ့သည်ခြားလို့ဆိုနားလည်ပါအဲလိုပြောပြီးတော့မြတ်စွာဘုရားမာရကြဗုဒ္ဓရဟန်းကို တရားထုတ်ရနည်းပေးပါရဲ့ဣဒ္ဓသမလုကြဗုဒ္ဓဒိဋ္ဌသုတ္တမုဒ္ဒဝိညာတိသုတ္တမေသုဒိဋ္ဌိတိဓမ္မတံဘွေတိသုတိသုတ္တမတံဘွေတိမူရိမုဒ္ဓမတံဘွေတိဝိညာတိဝိညာတမတံဘွေတိဒါအာရုံပြအောင်လို့ပါကြိုကြိုပြောရမယ်ဣထသဒိဋ္ဌသုတ္တမုဒ္ဒဝိညာတိသုတ္တမေသုဘုရားကပြောခဲ့တာမမြင်ရမကြားရမသိရတဲ့မတွေ့ရတဲ့အာယုန်နဲ့စပ်ပြီးကိလေသာမရှိဘူးဆိုတာပြောခဲ့ပြီ အခုဒီမှာလည်းပဲဒီမှာဆိုတာကတော့မြညာကြဒိဋ္ဌသုဒ္ဓမုဒ္ဒဝိညာတိသုတမေစုမြင်ရတဲ့အာယုံကြားရတဲ့အာယုံဒီမှာအကျဉ်းဟောပါဆိုတော့နာယသတိယဒွိတိယဆိုတဲ့သုံးခုကိုမုဒ္ဒဆိုတဲ့အနည်းလေးတစ်ခုလည်းနဲ့ဟောတာမုဒ္ဒဆိုရောက်ရတယ်အဲနာနာပြီးရောက်ရတယ်အရသာလည်းပဲသတိပြီးရောက်ရတယ်ကိုယ်ကလည်းတွေးကြည့်ပြီးရောက်ရတယ် ဟိုမြင်တာတို့ကြားတာတို့ကတော့ဒီလိုနာနာတို့စားသိတာတို့တွေ့ရှိတာတို့ကိုယ်နဲ့ကပ်ပြီးတော့ဖြစ်တာမဟုတ်ဘူးသူကအဝေးကြီးလည်းစမြင်တာပေါ့နေတော့လာတော့ကျဲတော့ဆိုတာတွေအဝေးကြီးအဲ့ဒါတွေလည်းသူကမြင်တာအဝေးကြီးအဲအနတ်နေနာနာကတော့ကိုယ်နှာခေါင်းနဲ့ရောက်လာမှနာနာအဝေးဟာရမနာဘူးအရသာကလည်းရှားပေါ်ရောက်မှမရောက်လို့ရှိရင်မသိဘူးအတွေ့အထိဆိုတာလည်းကိုယ်နဲ့ရှိမှအဲ ကိုယ့်ရဲ့ခြေပိုင်းကဖြစ်စေနောက်ပိုင်းကဖြစ်စေခေါင်းပိုင်းကဖြစ်စေလက်ပိုင်းကဖြစ်စေခြေပိုင်းကဖြစ်စေသူတနည်းအားတွေးချိန်မှအဲ့ဒါသိတာတွေ့သိတာအဲ့ဒါကြောင့်ဒါတော့မုဒ္ဒရောက်ရတဲ့အာယုံနဲ့ဗမာလူကတော့တွေ့ရတဲ့အာယုံဆိုမှပို့ပြီးတော့ခေါ်ပါတယ်အဲနင်းရကြားရရောက်ရတွေ့ရသိရတဲ့အာယုံသိရတဲ့အာယုံဆိုတာသိကူးပြီးတော့သိရတာအမျိုးမျိုးပါပဲအဲ့ဒီအာယုံတွေမှာလည်း အဲ့ဒီအာယုန်တွေကဒိဋ္ဌိဒိဋ္ဌမတံဘုိသတိဒိဋ္ဌိမြင်တော့အစဉ်အာယုန်၌ဒိဋ္ဌမတံမြင်ုံများတဲ့ဘုိသတိဖြစ်ရတံအဲအကျင့်တရားနာပြီးတော့ဒီပဟိတတောနိဗ္ဗာန်လို့ဆယ်လို့အပ်တော့သိကြည့်ပြီးဖြစ်ပြီနိဗ္ဗာန်ရရင်ပြီးရောကျိုးစားအထုံးမယ်အဲ့ဒီတင်းတင်းရင်းဆယ်လို့အပ်တော့သိကြည့်ပြီးဖြစ်ပြီတရားကျင့်မှမယ်လို့ဝန်ခံခဲ့တာကိုအဲ့ဒီအဲ့ဒီလိုဝန်ခံတဲ့အတိုင်းဆိုလို့ရှိရင်ဒိဋ္ဌိဒိဋ္ဌမတံဘုိသတိအဲ့ဒီကျင့်လို့ရှိရင် မြင်နေ၌မြင်ရယုံမြဖြစ်ပါလိမ့်မယ်။သတိပုဂ္ဂိုလ်ရဲ့လို့မြင်မိသားအာယုံတွေဘာပဲညာပဲလို့ဆွဲလန်းတဲ့စိတ်တွေမကြည့်ပဲနဲ့မြင်ရယုံမြင်ပြီးပြောက်မြင်ပြီးပြောက်ပေါ့။အဲလိုဖြစ်ပါလိမ့်မယ်။သူတေသူဓမ္မတာဘုဒ္ဓေကြားတယ်နဲ့ကြားယုံမြဖြစ်လိမ့်မည်။မုတေမုဓမ္မတာဘုဒ္ဓေရောက်တယ်နဲ့ရောက်ယုံမြဖြစ်လိမ့်မည်။ဝိညာတေဝိညာဓမ္မတာဘုဒ္ဓေသိပြီ၌သိယုံမြဖြစ်လိမ့်မည်။အဲ့ဒါတရားအလုပ်ပေးတာဆိုတော့တူတူလေးပဲ။ အဲ့ဒါကိုဘုညာတရားဘာသာပြန်ထားတယ်မာလုကြ၏သာယဟံမာလုကြ၏သာသင်မာမြင်ရကြရတွေ့ရသိရတော့ဒီအာယုန်တွေထဲကလည်းမြင်ရတဲ့အာယုန်ကြားရတဲ့အာယုန်တွေ့ရတဲ့အာယုန်သိရတဲ့အာယုန်၄မျိုးရှိတာပေါ့ဒါနဲ့၆မျိုးပါပဲတွေ့ရဆိုတာ၃မျိုးပါတယ်အနနာမိတွေ့ရတာရှိတယ်ရတာစာတိတွေ့ရတာရှိတယ်ကိုကတွေ့ကြည့်ပြီးတော့ပါဠိရာဆိုရင်တော့တွေ့ရဆိုတဲ့နေရာမုဒ္ဒရောက်ရလို့ပြန်တယ်ရောက်ရဆိုတော့ဗမာသိနားမလဲဘူး မြင်ရကြားရတွေ့ရသိရတော့ဤအာယုန်တွေကလည်းမြင်ရသည်နဲ့မြင်ုံများဖြစ်စေရမည်မြင်ရတာမြင်ုံများပဲဒီသေးမြင်ပြီးတဲ့နောက်ဟာယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲလှိုက်တာကောင်းတာမုန်းစရာကောင်းတာပါစသည်ဖြင့်အဲဒီတော့စိတ်ကူးရင်မရောက်စီနဲ့မြင်ုံများတယ်ရပါစေကြာဒီနဲ့ကြာယုံမျှဖြစ်စေရမည်ကြောင်းမျှလည်းရပါစေတွေ့ရဒီနဲ့ဆိုအနတ်နာယုံမျှနာတိယုံမျှရရတာလည်းပဲ ရတာသိရုံမျှကိုယ်ကတွေ့ထိတဲ့ကောင်းကောင်းဆိုးဆိုးထိရုံမျှအဲ့ဒီရရပါစေတွေ့ရသည်နဲ့တွေ့ရုံမျှဆင်းဆင်းရမည်သိရသည်နဲ့စိတ်ကူးစဉ်းစားကြံနေကြံနေလဲစိတ်ကူးလေးသိသိပြီးတော့ရှုလိုက်တော့အဲ့ဒီရပါစေတဲ့စိတ်ကူးထဲမှာပေါ်လာတဲ့ဟာဟွာကဘသူပဲဘယ်ဝါပဲဘယ်လိုဟာပဲချစ်စရာပဲမုန်းစရာပဲဆိုစိတ်ကူးတွေမရောက်သေးနဲ့ဒီလိုမျိုးရစီရမယ်အဲ့ဒါကိုပြောပါတယ်အဲ့ဒါဝိပဿနာရှုဖို့အကျဉ်းချုပ်ကလေးနားကောင်းတယ်နားကောင်းပါတယ်ဘုန်းကြီးတို့ သင်ကြားတယ်တရားထုတ်နေတဲ့ပုဂ္ဂိုလ်တွေတော့အံကြပဲအနံကိုက်တယ်ဒီဥစ္စာမြင်နေနဲ့မြင်နေကြားနေနဲ့ကြားတယ်အနနာရင်နာနဲ့ရတာစားပြီးရင်ဆရာဘရောက်တဲ့ခါမှာရတာလည်းသိတာပေါ့ရတာစားတဲ့ခါမှာသူ့ကြမှာဆရာတွေအများကြီးရှိတယ်သမင်းပွဲတော့ဟင်းတော့မုံတော့အဲ့ဒါတွေကြည့်ရင်ကြည့်တာလည်းမှားရမှာပဲအဲ့ဒါကတော့မြင်တာနဲ့ဆိုင်အဲ့ဒါပေါ့စားရင်လည်းစိတ်ဖြစ်လာလို့ရှိရင်လည်းစားရင်လည်းစိတ်ကလည်းမှားရအောင်မှာဒါကကြံသိတာနဲ့ဆိုင်အဲ့တော့ လက်နဲ့လှမ်းပြီးတော့ယူခြင်းနဲ့စိတ်ရှိတယ်အဲဒီစိတ်ကလေးကမှားရလက်ကြွရင်ကြွတာဟိုကိုင်းရင်ကိုင်းတာဒါကတွေးထိတာနဲ့ဆိုင်နေတယ်ကြွတာလှုပ်ရှားတာလည်းလက်ထက်တက်ထဲကအတွေးထိရှိတာဟိုကိုင်းတော့ထိတော့လည်းအဲဒါကိုင်းတော့ကိုင်းပြီးတော့ထိတာရှိတာတွေးထိတာနဲ့ဆိုင်တယ်အဲဒါယူလာပြီဒါယူလာတော့လည်းအဲဒီမှာတွေးထိရှိတာပဲပဇာတဲ့ထည့်လိုက်တဲ့အခါလည်းတွေးကြည့်ရှိတာပဲဒါလည်းထည့်ပြီးတော့ဝါးတာတွေကလည်းပဲဟိုကိစ္စတော်ကိစ္စမင်းဇာနာတိဆိုတဲ့အတိုင်းပဲ အဲ့ဒါမျိုးပါပဲဝါရင်ဝါတယ်ဝါတယ်အဲဒီလိုမှတ်ရမှာနောက်အဲဒီလိုဝါနေနဲ့ရှားပေါ်မှာရတာတွေကပေါ်လာတာကိုချိုးရတာစိတ်လားကောင်းလားစရည်နဲ့ဒါလေးပေါ်လာအဲအဲ့ဒါလေးလည်းပဲရတာလေးပြီးတော့သိရဒါလေးကိုပြန်မှရတာပြီးတယ်ဆိုအဲ့ဒါလေးအဲ့ဒါလေးလည်းမှတ်ရမယ်အဲအနတ်နိုင်ရင်နိုင်ုံမြတ်အရာသာသတိနဲ့သတိယုံမြတ်အတွေ့အထိတွေတဲ့ဒုတိယကလည်းပြည့်လို့အများကြီးအများကြီးပါပဲသတိပ္ပဓမ္မာ သစ္စာတော်ဘာကိစ္စမရှိသစ္စာနာလိစရခြင်းဟောတာလည်းအတွေ့အထိမှတ်ဖို့ဟောတာလည်းအဲကိုယ်မူရာတွေဖြစ်တဲ့ဖြစ်တဲ့မှာသာအတွေ့အထိပဲပြီးတော့ဝေဒနာတွေမှလည်းဆိုတာလည်းကာယိကဒုက္ခကိုယ်ထဲမှာဖြစ်တဲ့အခန့်ခဲ့တဲ့ဝေဒနာတွေမှသာလည်းတွေ့ထိပြီးတော့ဖြစ်တာတွေ့ထိနဲ့ဆိုင်တယ်။တွေ့ထိကောင်းတယ်တွေ့ထိပြီးတော့ကောင်းတယ်လို့ခံစားရတာကောင်းတာဖြစ်တဲ့ဒုက္ခဝေဒနာ။အဲဒါလည်းတွေ့ထိနဲ့ဆိုင်တာ။စိတ်ကုသနာကြံစီတာကတော့အဲဒါတော့စိတ်ကုသနာကြံစီပြီးတော့စိတ်ချမ်းသာတာစိတ်ဆင်းရဲတာဒါကတော့စိတ်ကူး ကြံသိတာလည်းဆိုင်တယ်ဒါကြောင့်တွေ့ရသည်နဲ့တွေ့ရုံများဖြစ်စေရမည်သိရသည်နဲ့သိရုံများဖြစ်စေကြံသိတိုင်းကြံသိတိုင်းစိတ်ကူးတွေဖြစ်တိုင်းဖြစ်တိုင်းအဲဒီစိတ်ကူးကိုသိရုံများရပါသေးတယ်နောက်ဆက်မသွားပြီနဲ့အဲဒါပဲဘုန်းကြီးတို့ညွှန်ကြားတဲ့တတိပဌာန်ဒီပါဒနာရှင်ကြီးနဲ့အကိုင်းပဲမြတ်စွာဘုရားဟောတဲ့တရားတွေကဟိုဟောပုံဒေသနာစကားတွေကကွဲနေပေမဲ့ဒီရွယ်ချက်ကတော့သူကကျူပါတယ်ထားတူပဲ။ဘာဒီမာလိကျဗုဒ္ဓသုံးနဲ့တတိပဌာန်သုံးနဲ့ဒါကတော့သိချင်အံကြတယ် သမစကြသုံးဟောထားတာလည်းမဂ္ဂင်7ပါးတရားတွေပွားရမယ်ဆိုတာအတူတူပဲနောက်ပြီးတော့ဒီကနေ့ငယ်တွေကဒီကနေ့ငယ်တွေကဒီလက္ခဏာအဲမဟာဝဂ္ဂဆိုကြည့်မဟာဝဂ္ဂထဲမှာပထမဆုံးမဟာဗရဏတုဆိုကြည့်တယ်ဘုရားလုံးနေဘုရားထုတ်ပြီးတော့ဘုရားဖြစ်ပုံဟောတာအဲ့ဒီထဲမှာလည်းဘုရားလုံးရှိပုံနေပြတာလေဥပဒနာခန္ဓာ၅ပါးလည်းအဖြစ်ပြရှိတယ်ဆိုတာတူတူပဲအဲမဂ္ဂင်7ပါးတရားပွားရမယ်ဆိုတာ ဥပါဒနာခန္ဓာ၅ပါးကအဖြစ်အပျက်ကိုရှုပြီးတော့ကြွားတာအဲ့ဒါတခြားမဟုတ်ဘူးဒီတော့မှလာတယ်မြင်နေကြတယ်ပေါ်တဲ့ယုံနာတွေကိုရှုပြီးတော့ကြရတာတတိခံကြရတဲ့အတိုင်းကိုယ်မူရတဲ့ဝေဒနာတွေစိတ်တွေသဘောတရားတွေဖြစ်တဲ့နေရှုပြီးတော့သိရတာအတူတူပဲအကုန်လုံးသဘောချင်းအတူတူပဲအဲ့ဒါနားလည်ဖို့ရေးကြည့်တယ်ဘုန်းကြီးတို့ကအဲကြာရဏနာနားလည်အောင်လို့ဟောတယ်ခဏခဏဟောတယ်ညစာကိုယ်လေးတွေထုတ်ထားပါလေ အဲ့ဒါသရတရားကောင်းတဲ့ပုဂ္ဂိုလ်တွေတော့အဲ့ဒါတွေယုံကြည်ပြီးအာထုအကျိုးများပါလေမယုံကြည်တဲ့ပုဂ္ဂိုလ်တွေတော့အာထုလို့သူတို့အကျိုးမများဘူးကျိုးမယုံကြည်တဲ့ပုဂ္ဂိုလ်တွေကအကျိုးများတယ်မကဘူးသူတို့အပြစ်တင်ခဲ့ရပြီးတော့ပြောသေးတယ်อืมဒါသူတို့အပြစ်တွေဖြစ်တာပဲလို့ဘုရားတရားတွေသွားခဲ့ရတယ်ဘုရားကဒီလိုအာထုရမယ်ဆိုတဲ့ဥစ္စာဒါအပြစ်တင်ပြောရင်ဘုရားအပြစ်တင်ရောက်တာပေါ့သွားရင်သွားတယ်လို့သိဘုရားဟောတာအဲသွားတာသွားတယ်လို့မရှိပါဘူးလို့ စုံယောဂပြောရင်အဲ့ဒီပုဂ္ဂိုလ်ကဘုရားကိုပြစ်တင်ရရောက်တယ်ဘုရားကိုမယုံကြည်ရရောက်တယ်ညံ့ကြတယ်အခုဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေတော့အားထုတ်ရင်အားထုတ်ရင်နဲ့ကိုယ်တိုင်တွေ့ပြီးမြတ်မတန်ရှင်းပါလေ။အဲဒါလေးဆိုရအောင်လို့ဒါတော့တစ်ခေါက်ပဲပြောတာ မာလုကြဣတယဟံမာလုကြဣတယဟံသင်္မာသင်္မာမြညာကြယမြညာကြယသိရသိရတော်သိရသိရတော်ဤအယုန်တွေထဲကလည်းသိရသိရမြညာဒီ၌မြညာဒီ၌မြုံမြဖြစ်စေရမည်မြုံမြဖြစ်စေရမည်အဲမြညာကမြုံမြဖြစ်စေရမယ်ဆိုတော့မရှိဘဲနဲ့တော့ဖြစ်ဘူးရှုမှာဟိုမယ်သူကမြင်ပြီးတာတော့ ရှုနေတောင်မှသမာဓိညာအာမကောင်းနေပြီးသွားပြီဟောဟာဒါဘယ်သူပဲပဲပါပဲလိုက်တာကောင်းတာရုပ်ဆိုးရတာညွန်စရာကောင်းတာကြောက်စရာကောင်းတာစသည်ဖြင့်အဲ့ဒါတွေလျှောက်ပြီးသွားတယ်ဟဲ့လားသမာဓိအာမကောင်းနေလို့သမာဓိအာကောင်းတော့မြင်တာနဲ့ပုံမှန်မှန်တာနဲ့မရောက်ပါဘူးမြင်ပြီးတာနဲ့ကြောက်တာမြင်ပြီးတာနဲ့ကြောက်တာဘုံလုံးဒီတိုင်းခဏချင်းကြောက်လို့ဆိုတော့မမြင်ရတာတွေသိတာပဲအဲ့ဒါရှင်းပါတယ် မြင်ရသည်၌မြင်ရသည်၌မြင်ုံများဖြစ်စေရမည်မြင်ုံများဖြစ်စေရမည်ကြားရသည်၌ကြားရသည်၌ကြားုံများဖြစ်စေရမည်ကြားုံများဖြစ်စေရမည်တွေ့ရသည်၌တွေ့ရသည်၌တွေ့ုံများဖြစ်စေရမည်တွေ့ုံများဖြစ်စေရမည်သိရသည်၌သိရသည်၌သိုံများဖြစ်စေရမည်သိုံများဖြစ်စေရမည်အဲ့ဒါမြင်လာကြတာလေရှင်းကပါဠိဘောဟာရတွေနဲ့သုံးနေတဲ့ခေတ်တုန်းကတော့ ပါဠိအသုံးနဲ့လည်းရှုလို့ဖြစ်တာပါလေပါဠိအသုံးမရှိတဲ့ခုခေတ်မှာဆိုတော့ကိုယ်ဘာသာစကားနဲ့ပြောနေကြဆိုရင်ရတယ်ရှုမှသင်လျော်ပါတယ်ဗမာဆိုဗမာစကားနဲ့အင်္ဂလိပ်ဆိုရင်အင်္ဂလိပ်စကားနဲ့အဲတန်နိုင်ငံကပုဂ္ဂိုလ်လည်းဒီတိုင်းပေါ့ယူရဆိုရင်ယူရစကားသူစကားနဲ့ဗမာဖြစ်တယ်သူစကားမဟုတ်ဘဲနဲ့ဟိုစာပေကျမ်းဂန်လာတွေကြက်မှပြီးတော့ရမယ်ဆိုတောင်းဆိုလေးတာမလွယ်ဘူးလားဒီကြောကတော့စာပေကျမ်းဂန်တွေကဘောဟာရတွေအတိုင်းရှုဖို့ဆိုပြီးတော့ညွှန်ကြားတာရှိတယ်အဲ့ဒါတွေကတော့ကြည့်ရမှာမှာ ပြတ်မှတ်နိုင်ရင်တော့လေသူကအပြစ်တော့တင်ကြတာမရှိဘူးပဲဒါပေမဲ့တာဝန်လေးပါမလွယ်ပါဘူးကကိုဟောရတယ်ကိုသုံးတယ်ကိုတော့သွားရင်သွားတယ်ဆိုတာဘာမှကြည့်စရာမလိုကလေးတွေလည်းနားလဲဝေရင်ကိုရဆန်းရင်ဆန်းတယ်လှုပ်ရင်လှုပ်တယ်အဲသိရင်သိရအကုန်လုံးကရှင်းရှင်းလင်းလင်းသိလာလူရင်းကတော့အမြင်ရလူရင်းမဟုတ်ပါဘူးတကယ်ဖြစ်ပေါ်လာတဲ့ယုံနာနေရဲ့သဘောမှလည်းသိပါလို့လေအဲ့ဒါလေးတွေသိအောင်လုပ်ပါလို့မြင်နေတဲ့မြင်ုံမြတ် ဒီစေကြားပြီးနေကြားတယ်မှတ်ပြီးတော့ကြားရအောင်ကြားရုံများဒီစေတွေ့ပြီးနိုင်လည်းတွေ့ပြီးဆိုတာနာနေနိုင်တရားကစားပြီးပြီးနိုင်အတွေ့အထိကိုကြွထိပြီးနိုင်အဲ့ဒါနာနာယုံမြနာယုံမြလေးတွေတရားကသိယုံမြတွေ့ထိယုံမြနဲ့ရပ်စေသိရတယ်နဲ့သိယုံမြဖြစ်စေရမည်အဲ့ဒါရှုတော့ဘယ်လိုအကျိုးတွေရလာလဲဟောဒီအကျိုးတွေနောက်ကသိရတာလဲ ယာထောကမလောကဗုဒ္ဓဒိဋ္ဌိဒိဋ္ဌမတာဘောဓိသုတိသုတမတာဘောဓိမုဒိမုဒမတာဘောဓိဝိညာတေဝိညာဓမ္မတာဘောဓိအဲမြင်ရသည်နဲ့ကြားရသည်နဲ့နားရသည်နဲ့သတိရသည်နဲ့ဉာဏ်သိရသည်နဲ့မြင်မြင်ကြားမြင်သတိဒီလိုရှိရင်အဲနတိနအဲ့ဒီမြင်ရကြားသတိအာယုန်နဲ့သင်တဲ့ဟာဆက်ဆက်ရမရှိပါဘူး မရှိတဲ့ပုဂ္ဂိုလ်ကဆက်ဆက်နေတာမြင်ရတာကြားရတယ်ပြန်စဉ်းစားပြီးတော့အမြဲတမ်းကိုယ်စိတ်တိုင်းတီးနေတယ်ဖြစ်နေတာအခုသာမရှိတော့ဘူးအဲတတော်တွန်နတ်တင်နသောထိုခါနဲ့ဆိုတော့မြင်ရကြောင်းများစသည်ဒီတော့ခါနဲ့တွန်သင်သည်တင်နထိုမြင်ရကြားစသည်အာယုန်နဲ့တကွမတည်တော့ပါဘူးတဲ့အဲ့ဒါနဲ့တွဲပြီးတော့ຢာကထောတာမောဟတွေဖြစ်ပြီးတီးမနေတော့ပါဘူးຢာတော့ခဏတင်နအချင်းခါနဲ့အဲ့ဒီအာယုန်နဲ့အတူတကွ ဆက်ဆက်ပြီးတော့မနေဘူးရောတွန်နာတ္တအဲ့ဒီခါမှာသင်ဟာထိုအာယုန်တွေမှာတီးမနေတော့ဘူးထိုအာယုန်တွေလွတ်သွားပြီအဲ့ဒါထားရခါကတော့ရှိကနာဒိနာလည်းရကဒေါသစသည်နဲ့မကန့်ညိပုံပြတယ်နာတ္တထအဲ့ဒီမှာမကြည့်ဘူးဆိုတဲ့ကဒေါသစသည်နဲ့အာရုံပြုပြီးမတီးပုံကိုပြပါတယ်အဲနာတ္တထအရာကအဲ့ဒီအာယုန်တွေနဲ့မတီးဘူးဆိုတဲ့ဒီအာယုန်တွေ ဆွန့်လွတ်ပြီးတော့နိဗ္ဗာန်အာရုံရောက်သွားတဲ့အတိပ္ပယ်လည်းပဲယူမယ်ဆိုရင်ပို့ပြီးတော့ချောပါတယ်ကွာ။ရာဝင်နဲ့ရာဒေါသမောဟစသဖြင့်တွဲမနေဘူးဆိုလို့ချင်းအဲ့ဒီလိုရှုနေရင်လည်းဖြစ်တဲ့ယုံနာအာရုံနဲ့ကင်းတဲ့နိဗ္ဗာန်အာရုံကိုအလိုလိုရောက်သွားတာတကယ်အထုတဲ့ပုဂ္ဂိုလ်တွေနောက်ဆုံးကြဒီလိုရောက်သွားတာအဲ့ဒီရောက်ပုံကိုလည်းနောက်ကဆက်ပြီးတော့အာရာဒေါတနတ်တင်ကနေဝိရနာဟုရာနာဥပိယနာဧတေဝတဒုက္ခသာ ရတော့ခြင်းခံတဲ့တွင်သင်္သီတထာထိုးမြင်ကြတော့အာရုံစသည်၌မတိရတသတော်ထိုးခါ၌တွင်သင်္သီနေဝဣဒဤမြင်ရတော့အစဉ်စသည်၌လည်းမတိတော့ပါဘူးတဲ့အဲနေပြီးတော့နာဟုတာတခြားတစ်ပါးတော့အာယုံမှလည်းသွားမတိတော့ပါဘူးနာဥပယမန္တရဏဥပယအန္တရဏနှစ်ပါးလုံးကိုကျင့်စွတ်ပြီးတော့ဒီကမြင်စေကြတဲ့စသည်အာယုံတွေရောသတိအာယုံတွေရော အဲ့ဒါတွေဆွန့်လွတ်ပြီးတော့ဒီနေ့နေရာမှာလည်းတရားမရှိတော့ပါဘူးတဲ့ဧတေဝန္တဒုက္ခတာဧတေဝဤတို့မြင်ရတဲ့အာရုံစသည်မမြင်ရတဲ့အာရုံစသည်အဲ့ဒါတွေဘယ်အမှမတည်ဘူးဆိုလို့ရှိရင်ဧတေဝဤပင်နှင်းဒုက္ခကဆင်းရဲပေါင်းအာတော့ဆုံးမယ်အဲ့ဒါဆင်းရဲဆုံးတဲ့နိဗ္ဗာန်ဆိုတာပဲဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ဟာအဖြစ်အပျက်ကိုသိနေရင်သင်္ခါရုပ္ပခဏ်ညာရောက်တယ်ဆိုတော့ရောက်မှဟိုမှာစကားသာတာမရှိဘူး ဝိပဿနာဉာဏ်နဲ့အစဉ်တိုင်းတရားကပထမသုဘာသာတုန်းကယုံနဲ့နာတော့မသိသေးဘူးယုံနဲ့နာတော့မကွယ်သေးဘူးသမာဓိအားကောင်းလာတော့သူကယုံနဲ့နာပိုင်းခြားတဲ့နာမယောပရိစ္ဆရာဉာဏ်ဖြစ်တယ်အဲဒီကနောက်အကြောင်းကျိုးသိတဲ့ဉာဏ်ဖြစ်တယ်အဲဒီကနောက်ကျတော့အဖြစ်ပြက်တွေခါကြမ်းကြမ်းပြီးတာတော့အိဋ္ဌမမြဲဘူးဒုက္ခဆင်းရဲပဲအနာတအတ္တမဟုတ်ဘူးဒုစီကမရှိလို့ပဲမမြဲတာလေဟိုရှိတုန်းကလည်းမမြဲတာလေနောက်လည်းမမြဲတာလေပဲအဲရှိကလည်းဆင်းရဲတယ်အခုလည်းဆင်းရဲနောက်လည်းဆင်းရဲတယ်ပဲ စသည်ဖြင့်သုံးသဆင်ရင်လည်းသမတနာညာဖြစ်တယ်အဲဒီကမသုံးသဆင်ရင်ပဲရှုမှားပြီးတော့အသိတွေကများလာအခြေခြေတွေသိညာလားဒါဒီပုဂ္ဂိုလ်တွေမှာစိတ်ကူးတော်မရှိပါဘူးအမှန်လားများလားတရားဝင်နဲ့လက်ပြီးကြောက်သွားတာတောင်မှမနာကျဲနေတာကအဲ့ဒါလောက်ကမကောက်ဘူးမနာများလားဆရာမဆိုပေါ်ပြီးကြောက်ပေါ်ပြီးကြောက်ပေါ်ပြီးကြောက်အဲ့ဒါဖြစ်တာအဲ့ဒါဥရိယဗျာညာခေါ်တဲ့အဖြစ်အပျက်တွေကိုသိချာပြီးတာသာပေကျမ်းကနေနဲ့ပြောလို့ယုံရတာမဟုတ်ဘူးဆရာသမားတွေပြောလို့ယုံရတာမဟုတ်ဘူး ကိုယ်တိုင်တွေ့ပြီးတော့ကိုသိရတာဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဒီကနေ့အကျိုးကဖြစ်ပြဖြစ်ပြဖြစ်ပြဆိုနေတာနဲ့စိတ်ကူးရပေါ်တဲ့ဟိုအမှုံမှုံနေပါလေဖြစ်ပြလာတယ်တွေ့တယ်ဆိုဒါကတော့စိတ်ကူးရဒုစဒီလိုမဟုတ်ဘူးကိုယ်တိုင်တကယ်ဖြစ်ပြတာသိရမှာမြင်တာလေးဖြစ်ပြကြားတာလေးဖြစ်ပြနားတာလေးဖြစ်ပြဒီလိုဥစ္စာတွေဟိုအမှုံမှုံလေးတွေဖြစ်တာကဒါစိတ်ကူးရမှာပြင်းညက်ပြီးခေါ်တယ်ဒါယုံနာပရမတရားမဟုတ်ဘူးအဲဒီကဖြစ်တဲ့တရားတွေပြီးတော့ဥရိယဗျာညာ မနာကောင်းပါရဲ့အကြောင်းလဲပိဋိပတ်တာတွေတွေ့သိကောင်းတာဘုရားပြန်ရောက်အဲဒီကဥဒေတဲ့ညာကနေမြတဲ့ပြီးခင်ကအပြည့်ကြီးရသေးတာရှိတယ်ဘယဘေးထင်တာရှိတယ်ကြောက်ဖွယ်ကြောက်ဖွယ်လို့ထင်တာရှိတယ်အာရိနောအပြည့်မြင်တာရှိတယ်နိဗ္ဗာန်ကညီးငွေတယ်ဒီမှတေချာညီးငွေတာနမလို့ရှင်ကိုယ်ဘဝလေးနဲ့ကိုခမင်းတော်မှုကကင်းလာမှာမဟုတ်ဘူးတကယ်ချင်းပြည့်တကယ်ပြီးမှအဲဒီကြမှာခါလဲညီးငွေဒါလည်းအလိုမရှိတော့အဲဒါလုံးရောက်ရှင်တဲ့စိတ်မုန်းစိတ္တများတာညာဖြစ်တယ် အဲဒီတော့လွတ်မြောက်ခြင်းလာပြီဆိုတော့လွတ်မြောက်အောင်လို့ကြိုးစားအထောက်ရတယ်အစကလည်းအထောက်နေတာပါပဲအကြည့်သင်္ခါညာခေါ်တယ်အဲဒီတော့အထောက်ရင်ကသမာဓိညာတို့တဲ့အားကောင်းလာတဲ့ကသင်္ခါရုပ္ပကသင်္ခါရတွေလက်တွေ့ရှိနေနာကောင်းတယ်သင်္ခါရုပ္ပကညာရောဟာအနာကောင်းတာအသိရတယ်သိနေမှုဝင်တယ်အနာကောင်းအဲဒီတော့ပြီးတဲ့ကြောလဲပြီးတဲ့ကြောလဲဒီပြီးနေပြီးနေရင်လည်းဖြစ်ပြတဲ့ယုံနာနဲ့ကင်းတဲ့နိဗ္ဗာန်အာယုံဆိုယုံနာသင်္ခါရနဲ့ညီးတဲ့သဘောတည်းကိုအတိရဲ့ရောက်သွားတာပဲအဲဒါဣတိဝန္တဒုက္ခရဣတိပါ ဤတော့မြင်မှုသတိ၌မတည်ခြင်းသည်ပင်လင်ဒုက္ခသာဆင်းရဲပေါင်း၏အတော့အဆုံးပိုင်းချနိဗ္ဗာန်မေအဲ့ဒီအဆုံးရောက်တာအဲ့ဒါပါပဲကံဒါလေးဆိုပြီးတော့ရှင်းနောက်ကမလုကြဗုဒ္ဓလျှောက်တာလေးတွေပြန်ရှင်းပြအောင်သောသောဖြစ်ရင်သောသောဖြစ်ရင်ဒါလည်းကြည်တာရှိရနော်မြင်မြင်မြတ်ကြည်ရှားမြတ်အဲ့ဒီအရာမြင်ကြရင်တွေ့ရင်သိရမြတ် တည်ပြီးတော့ဖြစ်လို့ရှိရင်ဆိုလို့ဖြစ်လင်ဆိုလို့ဖြစ်လင်သင်ဟာသင်ဟာမြင့်အာယုန်တို့နဲ့တကွာမြင့်အာယုန်တို့နဲ့တကွာမသလတံမသလတံဟောညီမြကြားမြလည်းဒီတော့ဘယ်ဆွဲကြနေလို့အဲ့ဒါသင်ကြားပါလေခုကလာမှာမော်တော်ကားနဲ့ဖြည့်ဖြည့်မိသားနဲ့ဖြည့်ဖြည့်တွားနေတဲ့ခါကလာမော်တော်ကားလမ်းပြီးမိသားလမ်းပြီးအနိကကလေးတွေမှာမြင်သွားတာတွေရှိဘူးလားရှိပါပါ ဒီထတော့မောရဘာကမြင်တော့ခဏမြင်တာတွေကမြင်တော့မြင်တာပဲဘာမြင်လဲဆိုမဆွဲလာဘူးမဆွဲဘူးမှန်ပါဒီတဲ့ဇာလည်းမပေါ်ဘူးမှန်ပါယွန်ဇာလည်းရှိတာလေယွန်ဇာလည်းယွန်ဇာလို့စိတ်ကမဆွဲဘူးဘာလို့လဲဆိုသူစားရုပ်ပြည့်မြင်ရုပ်ပြည့်ပြောက်သွားတာဟုတ်မှန်ပါအဲ့ဒါကရှုလို့မဟုတ်ဘူးဒါကတော့အမြင်ကကမထင်ရှားတော့ဟုတ်လားမြင်တော့မြင်တော့အဲ့ဒီလိုပါပဲဝိပဿနာရှုလို့ရှိရင်မြင်ပြီးရှုကြပြီးရှုလို့မြင်မှကြားမှဒီနေတော့ အဲ့ဒါပြောတာသူကကိလေသာတွေနဲ့မစဘူးတဲ့သောသောဖြစ်လင်သောသောဖြစ်လင်မင်းဟာသင်ဟာသင်အာယုံတို့နဲ့တကွာသင်အာယုံတို့နဲ့တကွာအစလတံအစလတံမင်းအာယုံတို့၌မင်းအာယုံတို့၌မတိရတံမတိရတံသောသောမတိလင်သောသောမတိလင်အဲအဲ့ဒီအာယုံမှာစိတ်ကမတည်တော့ဘူးဆိုတော့နိဗ္ဗာန်ရောက်သွားတာပါပဲရှိတဲ့တဲ့ယုံနာတွေပေါ်မတည်တော့သာဓမ္မတော့ဓမ္မပိဓမ္မ ဖြစ်ပြတဲ့သဘောတွေသိနေတာပဲသင်္ခါရသစ္စာဉာဏ်ပြလို့တည်တည်နဲ့ကြောက်သွားတာဒီကြောက်သွားတာဒီကြောက်သွားတာဒီအဲဒီတော့သိသိသိနေရင်းနဲ့တခါလဲအဲဒီကနေပြီးတော့အဲဒီအာရုံတွေမှာမတည်တော့ဘူးတဲ့သင်ဟာဤနိုင်လည်းမရှိဘူးတဲ့ဟောဒီမှာလည်းမရှိတော့ဘူးဒီမှာလည်းမရှိတော့ဘူးဆိုတာသင်အာရဏအာရုံကိုပြောတာဟောမှာလည်းမရှိတော့ဘူးဆိုတာသင်အာရဏအာရုံကိုပြောတာတဲ့ချမှလည်းမရှိတော့ဘူးဆိုတာကတော့အဲ့ဒါကတော့တခြားတော့ အလွတ်ဖြစ်တဲ့အာယုန်တွေမှလည်းမရှိတော့ဘူးဘယ်မှမှတည်နေတော့ဘူးအဲ့ဒါကိုပြောတယ်ဆိုရမယ်သောသောမတည်လင်သောသောမတည်လင်သင်ဟာသင်ဟာဒီနိုင်လည်းမရှိဒီနိုင်လည်းမရှိထိုနိုင်လည်းမရှိထိုနိုင်လည်းမရှိခြားနိုင်လည်းမရှိခြားနိုင်လည်းမရှိဒီတော့သင်မရှိခြင်းဒီလည်းလည်းဒီတော့သင်မရှိခြင်းဒီလည်းတရားဤအဆုံးပဲဒီတရားဤအဆုံးပဲဒီအနေနဲ့ကြားတဲ့မြင်ရတဲ့အောင်နဲ့ကြားတဲ့အောင်နဲ့စပြီးတော့ ငါမြင်တယ်ငါကြားတယ်ငါသိတယ်ဆိုတာလေငါတွေကရှိနေဘူး။အော်ကိုမြင်နေကြတဲ့ရှုတော့ကိုရှင်ရင်ရှင်နဲ့ဖြစ်တဲ့ရုပ်နာနဲ့လုံးဝငြိမ့်တဲ့နေရာသွားတော့အဲငါမြင်တယ်ငါကြားတယ်ငါသိတယ်ငါဘယ်ဟာတွေကိုသိနေတယ်ဆိုတော့အဲ့လိုဆိုလုံးဝမရှိတော့ဘူးကွာ။အဲ့ဒါနိဗ္ဗာန်ရောက်သွားတာတဲ့ဖြစ်ဖြစ်တဲ့ငြိမ့်တဲ့သဘောရောက်သွား။အဲ့ဒါကိုမြတ်စွာဘုရားကမဟာဗုဒ္ဓဗုဒ္ဓယဟန်အတော်ကျုပ်ဝိပဿနာကမ္မထာပေးတယ်။အဲ့လိုပြီးတော့ မာလုံးကြဗုဒ္ဓယဟန်ကသူသဘောကျသူသဘောကျပြီသူသဘောကျတာတော့မြတ်စွာဘုရားကိုလျှောက်ထားပါတယ်။နိုင်ရဘလို့ရှိသွားတယ်။တဏှာကြီးပြေတော့မယ်နော်။တဏှာကြီးရသေးတယ်။တဏှာကြီးဘယ်လောက်ပြီးကောင်းမှာပြီးွာတော့သိတယ်မလို့အများကြီးရှိတယ်။မာလုံးကြဗုဒ္ဓယဟန်ကမြင်မှုနဲ့စပြီးတော့မရှိရင်ကိလေသာဖြစ်ပုံနှဂါထ။ အဲရှုရင်တော့ကိလေသာကင်းပြီးနိဗ္ဗာန်ရောက်ဖို့နှစ်ခါသာအားလုံးလေးခါသာမြင်မှုနဲ့စပြီးတော့လေးခါသာကြားမှုနဲ့နာမှုနဲ့သာသိမှုနဲ့သိတိမှုနဲ့သိကုသနာကြံသိမှုနဲ့အကုန်လုံးလေးခါသာစီကိုလေး၆ပြီဆိုတော့ဘယ်လောက်ရှိ24ပါဗျာအဲခါသာပေါင်း24ခု24ခုဆိုရမယ်လို့ပထမခါသာနှစ်ခုကပထမခါသာကတော့၄ပိုက်ပါပဲနောက်ခါသာကျ6ပိုက်ရှိတယ် အဲဒီလိုပဲရှုမှတ်ပြီးကိလေသာငြိမ်းပုံပြတဲ့ကာသာကလည်းဒီလိုပဲပထမကာသာက၄၄ပိုက်နောက်ကာသာက6ပိုက်ဒါတော့ဒီစရာအဲဒီအပူနှစ်ပိုက်နှစ်ပိုက်ကိုတွက်ပြီးတော့ယူလို့ရှိရင်အပူနှစ်ပိုက်တွေကမယုံမှာပဲနဲ့ကိလေသာဖြစ်ရမှာလဲ6ခု6ခုနှစ်ပိုက်ရတာသူက6ခုနှစ်ပိုက်စီဆိုတော့အဲ့ဒါသုံးကားတာရှိပါတယ်ကိလေသာကင်းရကနေပြီးတော့လည်း 6ခုနှစ်ပိုင်းဆိုတော့အဲ့ဒီကလည်းပဲသုံးပါးတာရှိတယ်6ပါးတာအဲ့ဒါဒေချာတိတိကျကျဆိုလို့ရှိရင်ခုန24နဲ့ဒီက6ပါးတာထည့်လိုက်ရင်ဘာသာ30တောင်ရှိပါတယ်ဒါပေမဲ့လို့ဘုန်းကြီးတွေကလည်းဒီမှာအချင်းချုပ်လုပ်ထားပါတယ်ဟုတ်တယ်အဲရှိဥစ္စာအာရုံပြုအောင်ပါဠိတွေနည်းနည်းတော့ယူအောင်မှနည်းနည်းယူလို့တော့ရှိဘူး ရူပံဒိဋ္ဌဝါပတိမௌထာပိယနိမိတ်တမနတိကရောတောသာရတာစေတဝေရတိတင်စဣသောတာဒိဋ္ဌတိမာလညဗုဒ္ဓကသက်သာမာလညဗုဒ္ဓညာကမြတ်စွာဘုရားလျှောက်တာတတိယကဒီလိုသဘောကျတယ်တဲ့အဲမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားကလည်းသူ့ဟာကိုလက်ခံသဘောတူပါတယ်သဘောတူနေပါဘုရားကလည်းထပ်ပြီးတော့ဟောပါတယ်ဘာလို့လဲဆိုရင်ဘုရားမဟောရတာလို့ရှိရင်ဒါမာလညဗုဒ္ဓစိတ်ကူးနဲ့ဟောထားတာပဲဘုရားမဟုတ်ဘူးဆိုပြီးသူများအပြစ်တင်မှာပါမြတ်စွာဘုရားအဲ့ဒါကို ဘုရားကိုယ်တော်တိုင်ဟောတယ်ဆိုတာအသိမှတ်ပြုရအောင်ဘုရားကိုယ်တော်တိုင်ကလည်းဒီတိုင်းပြန်ပြီးတော့ဟောပါတယ်အဲဒါဒါဘုရားဟောပဲတော့အသိမှတ်ပြုရအောင်ရူပံဒိဋ္ဌဝါတတိမောထာပိယနိမိတံမနတိကရောတော်ပိယနိမိတံခြေဘွယ်အာယံဝမနတိကရောတော်နှလုံးသွင်းနေတာပုဂ္ဂိုလ်ဟာရူပံဆင်းကိုဒိဋ္ဌဝါမြင်ကြီးပဲတတိအမှတ်ရမှုတတိဒီမောထာမိတ်ပါတယ်တော်ဒီတတိပုဂ္ဂိုလ်တွေကပိယနိမိတံခြေဘွယ်အာယံခြေဘွယ်ဆင်းကို မနတိကရောတော့နှလုံးသွင်းရလို့ရှိနေတာကိုယ်တမပုဂ္ဂိုလ်တွေလူတိုင်းလူတိုင်းသေချာစဉ်းစားကြည့်လို့ရှိရင်အကောင်းကြီးကြိုက်လာမဟုတ်လားမှန်ပါဗျာအဲ့ဒါတော့ဒါချစ်ဖွယ်တွေလူရှိတယ်ဆိုတာမြင်ရတာလည်းကောင်းကောင်းနေမြင်ရတယ်ကြားရတာလည်းကောင်းကောင်းနေကြားခြင်းနဲ့နားရတာသတိရတာတွေ့ရှိရတာအကောင်းတွေတွေ့ကျင်တာမကောင်းတာတွေတွေ့တွေ့ကျင်တဲ့ပုဂ္ဂိုလ်ဘယ်ရှိမလို့ရှိပါမလားမရှိပါဘူးခင်ဗျာအဲ့ဒါကောင်းနေတဲ့ဖြစ်သက်သာရပြီးတော့တွေ့ကျင်နေတာရှိပါအာယဝနှလုံးသွင်းနေတဲ့ပုဂ္ဂိုလ်မှာအသိဉာဏ်ကိုမြင်လို့ရှိရင် ရူပံဒိဋ္ဌောအခြင်းကိုမြင်ပြီး၍တတိအမှတ်ရမှုတတိမဟုတ်တာမိတ်သွားပြီတဲ့အမှတ်ရမှုတတိမရှိဘူးတဲ့မှတ်မရဘူးတဲ့မြင်မြင်တာလေးကိုမှတ်မရဘူးအမှတ်ရတယ်ဆိုတာကိုလုပ်တဲ့အလုပ်ကိုငါဘာလုပ်တယ်အဲဘာစဉ်းစားတယ်ဘာကြံတယ်စသည်ဖြင့်ကိုပြုလုပ်တာလေးကိုပြန်မှတ်ရတာရိုးရိုးလည်းပဲတတိခေါ်တာပါပဲအဲအခုတရားနှလုံးသွင်းရှိတာမှလည်းပဲမြင်မြင်တာလေးကိုမြင်တယ်ကြားရင်ကြားတာလေးကိုကြားတယ်စသည်ဖြင့် တကယ်ဖြစ်လာရင်မှားရတာတတိပဲအဲ့ဒီတတိလည်းမရှိဘူးမုခမေ့သွားမေ့သွားဆိုတာနဲ့ဟောအိပ်ပျော်နေတဲ့အမိန်မျိုးမဟုတ်ဘူးဟောယောဂဝေဒနာနှိမ့်သက်လို့ဘာမှမသိတဲ့မေ့တာမျိုးတော့မဟုတ်ဘူးအဲတနည်းအားလိမ့်ကြလို့မေ့တာမျိုးအဲ့ဒီလိုတော့မဟုတ်ပါဘူးပြီးတော့ပြီးပါရဲ့မြင်ပြီးသူကဘာတွေသိအောင်ဆိုဟာဘသူပဲဘယ်ပါပဲအဲမျိုးသားပဲမျိုးသမီးပဲအဲကောင်းတယ်လှတယ်ညွန်ကြကောင်းတယ်မုန်းကြကောင်းတယ်စသဖြင့် အဲဒီတော့ရိုးရိုးသိရတယ်အဲ့ဒါတွေမေ့တာခေါ်တာဘုသဒ္ဒနာမရှိတဲ့ပုဂ္ဂိုလ်ကြီးအဲ့ဒါပြောတာမေ့တာချမ်းမဟုတ်ဘူးဒီဘာသာမရှိဘဲနဲ့မြင်တာလေးကိုအမှားရပြီးတော့သိနေတာဟာမေ့တာပဲအဲ့ဒါတတိဖြစ်တာမဟုတ်ဘူးတဲ့လားတတိမေ့သွားတာအဲမြင်တာလေးကိုမြင်တယ်ဆိုတာအမှားရမှတတိဖြစ်တာတနည်းအားဖြင့်ဆိုရင်ရူပန်ဒိဋ္ဌဝအဆင့်ကိုမြင်ပြီးပြဉ္ဉာဏ်နိမိတ်တံရှစ်ဘွယ်အာယုံကိုမနတိကရောကနှလုံးသွင်းသောပုဂ္ဂိုလ်ရှစ်ဘွယ် အဲမြင်လာတဲ့ကိုမြင်ပြီးပြီးချင်းဖြစ်ပေါ်နှလုံးသွင်းလို့ရှိရင်ထောတူမုံဝဆပြီးနှလုံးသွင်းလို့ရှိရင်အဲ့ဒါသတိမေ့သွားတာဆိုရဲအဲ့ဒီလိုသတိမမေ့အောင်အထုတ်ဖို့လိုတယ်ဆိုတာပြောတာပါပဲရူပံဒိဋ္ဌောတိမုဒ္ဒပိယနိဗ္ဗေဒမျက်စိကရောတာသာရတာစေတဝေရတိသောထောပုဂ္ဂိုလ်ဤသာရတာစေတတမေသာစိတ်ကြည်ခြင်းဝေရတိခံစားတယ်အဲ့ဒီလိုနှစ်သက်ဖွယ်ဖြစ်ဖွယ်လို့စိတ်ကဆွဲလာနေခြင်းနှစ်သက်သာယာတိခံစားတာပဲမုန်းစရာလည်းဖြစ်နေမုန်းစရာနေရာချင်းဒေါသဖြစ်ပြီးခံစားတာ မာနနဲ့ထင်ကြီးပြီးတော့ခံစားတာလည်းရှိတာပေါ့အမျိုးမျိုးရှိတာပါဒါပေမဲ့လို့ညာကနဲ့တမ်းမြတ်တာကိုပဲခေါင်းကြပြီးတော့ဒီမှာပြထားပါတယ်မာတာတာစိတဝေတိကျင်စဧသောတာတစ်ချက်ဒီကျင်စတော်မြင်ရတော့ဆင်းကိုလည်းဧသောတာအဲဧသောတာစိတ်แท้၌သိမ့်လျက်ဖြစ်ရည်တည်ရတော့လေ ပစ္စည်းတွေကူရလို့ရှိရင်အိတ်ထက်ထက်ပြီးသိမ့်ထားတယ်လို့ပဲအိတ်ထက်ဆွဲပြီးတော့သိမ့်ထားတာတဲ့ဆွဲထားတာနောက်ပြန်စဉ်းစားနေစဉ်းစားနေပေါ်နေတာပေါ့အဲ့ဒါကိုပြောပါတယ်အဲ့ဒါကသံမုတ်ကလေးနှစ်ပုဒ်စီထားတယ်အစင်းမြင်လဲရှစ်ဘွယ်ချင်းထိုးတွင်မိတယ်ဒီအစင်းမြင်ရှစ်ဘွယ်ထင်လားရှစ်ဘွယ်ထင်ဆိုတာရှစ်ဘွယ်တာမဟုတ်မုံမွယ်ထင်ရင်လည်းအတူတူပဲဂုံယူပြီးတော့မာဖြစ်စရာမာနမာနဖြစ်စရာထင်ကြီးစရာ သိကူဝင်လာတယ်တူတူပဲဘာဖြစ်ဖြစ်ပဲကိလေသာဖြစ်လို့ရှိရင်အဲ့ဒါမိတာခေါ်တယ်အစဉ်မြင်လင်းဖြစ်ပေါ်ခြင်းထိုးရင်းမဲ့လေသည်ခាយတာဆဲခံစားမြဲစိတ်แท้သိမ့်ပြန်သည်အဲ့ဒီအာယုံကိုခាยတာဆွဲပြီးတော့ခံစားပါလေစိတ်ထဲမှာလည်းပဲသိမ့်ထားတယ်လို့ပဲစိတ်ထဲမှာကြီးနေတယ်အဲ့ဒါလည်းထင်ရှားတာပဲဒီကမြင်မှုတွေကူတာလေးကြမ်းကြမ်းစဉ်းစားပြီးတော့ပေါ်နေတာပဲသာယာစရာဖြင့်သာယာစရာမုန်းစရာဖြင့်မုန်းစရာပြန်ပေါ်နေအဲသူအချင်းတော့အများ ပြောလို့ပြုလို့သိနေရတာတော့ပွဲကြည့်ပြီးတော့အဲ့ဒါပေါ်လာတယ်ရှိပါတယ်ရုပ်ရှင်တွေကြည့်ပြီးပေါ်လာတယ်ရှိပါတယ်อืมကဲကဲကဲဒါလေးစမ်းအရှင်းမြင်လင်ဖြစ်ဖွယ်ခြင်းဖြစ်ဖွယ်ခြင်းဟောတွင်မိလေသည်ဟောတွင်မိလေသည်အရှင်းမြင်လင်ဖြစ်ဖွယ်ခြင်းဖြစ်ဖွယ်ခြင်းဟောတွင်မိလေသည်ဟောတွင်မိလေသည်ဘာယာတဆွဲဘာယာတဆွဲသာသနေသာသနေစိတ်ထဲသိနေရသည် စိတ်နဲ့သိနေသည်ဘာသာတဆွဲဘာသာတဆွဲဘာသာနဲ့ဘာသာနဲ့စိတ်แท้သိနေသည်စိတ်แท้သိနေသည်အဲမြင်လာနေနေချင်းမကျွမ်းမလို့ရှိရင်မေ့တာအဲဒါလေးနားလည်ဖို့ရည်ကြီးပါတယ်မြင်ပြီးမရှိရင်မေ့တာမမေ့အောင်လို့ရှုဖို့ရအရေးကြီးပါတယ်အဲမေ့လို့ရှိရင်လည်းအဲ့ဒါကိုသာယာညက်တဲ့ပြီးတော့ခံစားပါလေမုန်းပြီးတော့ခံစားရတယ်ရှိတာပေါ့သိထဲမှာလည်းသိနေတာလည်းပဲ တရားစဉ်းစားတဲ့စဉ်းစားတဲ့ရှင်းရပေါ်နေတာတချို့အကြာကြီးရှင်းပြအောင်လည်းဘယ်ကြောက်မလို့ကြာကြီးတချို့တချို့တစ်သက်ပါလုံးတော့တီးနေတာပဲမုန်းစရာတွေလည်းဒီတိုင်းပဲမုန်းစရာစိတ်ဆိုးစရာတွေလည်းဆွဲပြီးတော့တီးနေတယ်ဒါလိုပဲမာနမာနနဲ့မာနစရာတွေထင်ကြီးစရာတွေအာရုံတွေနဲ့စပြီးတော့လည်းမာမာနတွေဖြစ်ပြီးနေတာပြည့်တော့ပါပဲကိလေသာတွေဒီလိုဖြစ်နေတာလေအဲ့ဒါမရှိမမရင်ကိလေသာမကင်းမှုကိလေသာတွေဖြစ်တဲ့ဆိုတာဖော်ပြပါရဲ့ သတ္တဝရဏိဝရဏနေကရူပသမဝသတ္တထုပုဗ္ဗာရူပသမဝမြင်သောအခြင်းမှဖြစ်ပေါ်ကုန်သောဝေဒနာခံစားမှုတို့သည်ဝရန္တိတို့ပွားကြလေကုန်တော့ဤအဲ့ဒီပုဂ္ဂိုလ်မှာမြင်ရတဲ့အခြင်းနဲ့စပြီးတော့ကြားရတဲ့အသံနားရတဲ့အနားစသည်ရတဲ့အရာလားတွေ့ထရတဲ့တွေ့ထနဲ့စပြီးတော့ခံစားမှုဝေဒနာတွေဖြစ်တယ်တဲ့ကောင်းရင်ကောင်းလိုက်ပေါ့ ကောင်းတာလေးမြင်ကြလို့ရှင်တာနှစ်သက်ပါရပြီအဲဒါခံစားမှုအကောင်းကြီးဖြစ်တာပေါ့မကောင်းတာလေးမြင်ရတဲ့အခါကျစိတ်ဆိုးပြီးတော့ခံစားခက်ပြီးတော့တော့မဟုတ်ကောင်းတာလေးတွေမြင်ရမယ်အဲဒီကောင်းတာလေးတွေကကိုယ်လိုတိုင်းမရဘူးဆိုရင်ဒါလည်းစိတ်မချမ်းသာတွေဖြစ်တာပဲကိုယ်ကဒီပစ္စည်းတော့လိုချင်ပါရဲ့ဒါပေမဲ့လည်းမရနိုင်ဘူးဒုတိယကမရအောင်လို့လို့ဒီပစ္စည်းဆုံးရှုံးသွားတယ်ဆိုရင်လည်းအဲ့ဒါနဲ့စပြီးစစ်စင်းရည်ဖြစ်တာငါလူတယောက်ကို သူကဖြစ်နေတယ်ဆိုပေမဲ့သူကကိုယ်မဖြစ်ဘူးဆိုရင်အဲ့ဒါလည်းပဲသိဆိုးခြင်းအကြောင်းနေအဲ့ဒီလိုဟာလည်းရှိပါတယ်အာခံစားမှုဝေဒနာတွေအကောင်းဆုံးတွေကိုယ်ဖြစ်တာမရှိနိုင်လို့ရှိရင်အစဉ်ဆိုင်ရာ ဝေဒနာများစွာပွားတော်သည်ဆိုရမယ်အစဉ်ဆိုင်ရာဝေဒနာများစွာပွားတော်သည်များစွာပွား ကမင်းကြံလို့ကိုယ်ကိုယ်တိုင်သာတွေတွေ့တာလေသူအထင်ရှားပြီအဲသတ္တဝရဏိဝရဏနေကရူပသံဘဝဘိသသဝိသသစိတ်ဓမ္မသူပိုင်းနဲ့ဒီဝေဒနာရမဟုတ်ဘူးတဲ့ဘိသသလူငယ်မှုလောဘတွေလည်းကောင်းဝေဒသာနှင်းတဲ့လိုမှုဒေါသတွေလည်းကောင်းဝရဏတိတို့ဝါကြလေကုန်တော့ဤအဲဘိသလူငယ်မှုတွေလည်းပဲ သွားပါတယ်တဲ့ကိုမကြိုက်တဲ့အာယုံနဲ့စပ်ပြီးတော့ဖြစ်စေကိုကြိုက်တဲ့အာယုံမရလို့ဖြစ်စေကိုကြိုက်တဲ့အာယုံမရအောင်လို့သူသားကနေပြီးနှောက်ရပြုလို့ဖြစ်စေအဲ့ဒါနဲ့စပြီးစိတ်ဆိုးတဲ့ဒေါသတွေလည်းပွားတယ်ပြည့်လို့ခုလူတွေဒီလိုအားလည်းရှင်းတာကိုယ်လိုတိုင်းရှိတဲ့ခံလောဘတွေပွားနေอืมကိုယ်လိုတိုင်းပြည့်စုံလို့ကြံပြီးတော့လောဘတွေပွားလူချင်းစိတ်စိတ်တွေဖြစ်လူချင်းစိတ်ကူးတွေဖြစ်ကိုယ်လိုတိုင်းမရှင်းမှအကြောင်းပြုပြီးတော့ဒေါသတွေပွားနေစိတ်ဆိုးနေပြည့်လို့ပဲအများကြီးရှိတယ် ဘိဇာသာဝိညာသာစိတ်ဓမ္မသုပါဟညတိအတ္တတပုဂ္ဂေစိတ်တံစိတ်ကိုဟညတိလောဘဒေါသတို့ကနိစ္စယာယီနည်းစိတ်တံစိတ်သည်ဟညတိဆင်းရဲပင်မနေတော့ဤလောဘဒေါသအကြောင်းပြုပြီးတော့စိတ်တွေပင်မနေတာလောဘကလိုချင်တော့ရတဲ့အာယုန်တွေခံစားရတယ်လောဘမိပြုပြီးတော့ဆင်းရဲနေတာပဲလောဘဖြစ်ပဲလည်းတိုင်းနေတာတက်တာပဲ လိုချင်တဲ့စိတ်ဘာမှဖြစ်ဘူးဆိုရင်အဲ့ဒီခါတက်တာလားလိုချင်တဲ့စိတ်တွေဖြစ်လာပြီဆိုရင်ဒီကစားပြီးဆင်းရတာမရရင်တော့ပူဆင်းရတာပေါ့လေဒေါသတွေကလည်းဒီတိုင်းပဲဒေါသတွေကလည်းကိုယ်လိုတိုင်းမဖြစ်လို့ပြင်ဒေါသတွေကဖြစ်တော့ဒေါသအကြောင်းကြီးဖြစ်ဆိုတာကကိုယ်စိတ်ပင်မလာတာအနတ်ထကြားပါလေဒုတိယကကိုမကြိုက်တဲ့စကားလေးလာပြောတာနဲ့ကိုတော့ဆင်းရတာဒုက္ခသိရောက်တာတော့အရေးကြီးတဲ့ပုဂ္ဂိုလ်ကကိုယ်ကိုနိုင်တဲ့ပုဂ္ဂိုလ်ကလာပြောရင် သာပြီးတော့စိတ်ဆိုးတာသေးတယ်ခံရတာခက်တာသေးတယ်ဟောအရင်ကြီးတဲ့ပုဂ္ဂိုလ်ကပြောတာသိခင်မဆိုင်ပါဟာသူပြောလဲငါဘာမှမသိတာမရှိဘူးဆိုတော့နည်းနည်းတော်သေးစစ်တာရတယ်ကိုယ်ကအပြစ်ပေးနိုင်တဲ့ပုဂ္ဂိုလ်ကနေပြီးတော့အပြစ်ပြောလာပြီဆိုရင်စိတ်ဆင်းရဲတယ်အများကြီးစိတ်ဆင်းရဲအဲဒါကြောင့်လောဘစိကာဒေါသဘဝဗျာမြစိတ်ပန်းနေလောဘကလည်းပဲစိကာတယ်ဒေါသလည်းပွားတယ်အဲဗျာပါကစိတ်ဆင်းရဲတွေကလည်းပဲ စိတ်ပင်ပန်းမှုတာလည်းဖြစ်တော့တာပဲကဲဆိုရမယ်လောဘစီကလောဘစီကဒေါသပွားဒေါသပွားညာညာစိတ်ပန်းနေညာညာစိတ်ပန်းနေလောဘစီကလောဘစီကဒေါသပွားဒေါသပွားညာညာစိတ်ပန်းနေညာညာစိတ်ပန်းနေအဲအဲ့ဒီမရှိတဲ့အယုံနဲ့စပြီးတော့ဝေဒနာတွေအမျိုးမျိုးပွားလာတယ်အဲလောဘတွေလည်းဖြစ်ပြီးတော့ပွားတယ်ဒေါသတွေလည်းပွားတယ် ပြီးတော့ဇာဘာရဇာဘာရဆိုတဲ့စိတ်ပင်မမှုတွေလည်းဖြစ်တယ်အဲ့ဒါလည်းသင်ရှားပါတယ်ဟွန်းကိုလိုတိုင်းပြည့်ဖို့ရတယ်ကြံစီလောဘတွေပွားကိုလိုတိုင်းပြည့်လို့လောဘတွေတိုးတက်ပြီးတော့ပွားကိုလိုတိုင်းမပြည့်လို့ဒေါသတွေပွားစိတ်ပင်မစိတ်ဆင်းရဲပြည့်လို့လောဘတွေဖြစ်ပြီးတော့စိတ်ဆင်းရဲတာရှိတာအဲလောဘစီကဒေါသပွားပြများစိတ်ပန်းနေဘိဇာဇဝေသာသာစိတ်ဓမ္မသူပါဟင်ယတိ ဧဝံအာသိနတောဒုက္ခံအာရနိဗ္ဗာနဥစ္စတိဧဝံသုခေတိတနိယံဒုက္ခံကိလေသာဆင်းရဲဝဆင်းရဲဝအာသိနတောမရှိမှာပဲစီးပွနေသောပုဂ္ဂိုလ်အားအာသိနတောမရှိမှာပဲစီးပွနေသောပုဂ္ဂိုလ်အားဝါပုဂ္ဂိုလ်၏သန္တာ၌နိဗ္ဗာန်နိဗ္ဗာန်ကိုအာရဝေရေတိဝိယဥစ္စတိဆို၏အဲမရှိမှာပဲနေတဲ့ပုဂ္ဂိုလ်မှာအခုပြောတဲ့အတိုင်းလောဘဒေါသတွေပွားနေတာအဲဒါအာသိနတောလောဘဒေါသတွေ ကိလေသာတွေစီးမှုနေတာလက်ခံနေတာခေါ်တယ်တဲ့မြင်နိုင်မြင်နိုင်မရှိရင်မြင်နိုင်မြင်နိုင်ကိလေသာတွေဖြစ်ကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထိတိုင်းဒီကုသကြပြီးတိုင်းလောဘတွေဖြစ်လာတော့မရှိမှတော့ယုံနာနေခဏပဲသက်ဖြစ်ပြနေတာတွေမသိမှမသိပဲအနိစ္စဒုက္ခအနတ္တမသိဘူးအဲမြဲတယ်ချမ်းသာတယ်ကောင်းတယ်လို့ထင်နေတယ်အဲ့ဒါဝိဇ္ဇာခေါ်တယ်မသိဆိုတာလုံးလုံးမသိတာမဟုတ်ဘူးအလွဲကြီးကြောက်သေးတယ်အဲ့ဒီဝိဇ္ဇာမိပြီးတော့ လိုချင်နှက်တဲ့လောဘဖြစ်တဲ့စိတ်ဆိုးတဲ့ဒေါသတွေဖြစ်နေတယ်အဲလောဘဒေါသတွေဖြစ်လောဘဒေါသတွေမိပြီးတော့ကိုလိုရှိတဲ့တိုင်ကြည့်အောင်လို့အားထုတ်တာကိုအင်းမဆောင်သေးတဲ့ပုဂ္ဂိုလ်တွေဆိုရင်ခိုးတာလားခိုးလူတာလားလူအဲသူများတဲ့ကိုသတ္တနာသတ်အဲမတော်မသင့်ပြောတဲ့မပြောသင့်မပြောလိုက်တဲ့စကားတွေပြောမတော်မသင့်တာတွေလုံးအဲဒါတွေဟာလောဘဒေါသမိပြီးပြီးတော့ဖြစ်နေတာအဲဒါအကုသကနေပွားတော့အဲ သူတော်ကောင်းမှီဝဲရလို့သူတော်ကောင်းစိတ်ရှိတဲ့ပုဂ္ဂိုလ်ကကုသိုလ်တွေလည်းပွားပါရဲ့အဲလူချင်းနှစ်သက်တာအကြောင်းပြုပြီးတော့နောင်ဘဝတွေကြီးပွားရအောင်ချမ်းသာရအောင်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေပြုအဲဒါကုသိုလ်ကောင်းမှုတွေလည်းပွားပါရဲ့အကုသိုလ်ကကုသိုလ်ကနေဘယ်ကလာတော့ဆိုအဲဒီကိလေသာကြောင့်ဖြစ်တာပရိစ္ဆေသမုပ္ပါဒ်ပြောရင်ဖြစ်ရင်တဏှာဥပါဒာအဲဒီကိလေသာကြောင့်ဖြစ်တာတဏှာကနဲ့တဏှာဖြစ်တာကလည်းအဝိဇ္ဇာအချင်းခံရတယ်မသိလို့ မြင်လိုက်ကြတဲ့တကယ်ဖြစ်ပြနေလို့မမြင်ရတာလည်းမသိလို့ရှင်းရမသိလို့ပုဂ္ဂတတာမှုတဲ့သဘောမှမသိလို့အဲ့ဒါမသိတဲ့ဝိဇ္ဇာကြောင့်မြင့်တဲ့တာရတဲ့တဏှာဖြစ်လာမြင့်တဲ့တာရလို့ဆွဲလာပြီအဲ့ဒါလည်းဆွဲလာဆွဲလာလို့ကိုလိုရှိတဲ့ကြည့်အောင်လို့မကောင်းမှုလည်းလုပ်တာပဲကောင်းမှုလည်းလုပ်တာပဲမကောင်းတာကောင်းတာတွေအကုန်လုံးလျှောက်လုပ်အကုသိုလ်ကအကုသိုလ်ကလည်းဖြစ်တယ်အဲ့ဒါကာမဘဝတွေအဲ့ဒါကိုစီးမှုနေပြီနေတယ်မြင်နေကြတဲ့မရှိတဲ့ပုဂ္ဂိုလ်က အဝိဇ္ဇာတဏှာဥပါရံကိလေသာတွေလည်းစီးပူးနေသည်မြည်တယ်ပြုလုပ်အားထုတ်မှုကံတွေကိုလည်းစီးပူးနေသည်မြည်တယ်ဧဝံအာသိနာတော့ဒုက္ခအဲ့ဒါဒုက္ခဆင်းရဲတွေစီးပူးနေတာဗာဆင်းရဲတယ်ကိလေသာဆင်းရဲကိလေသာဆင်းရဲအဘိသင်္ခါရဆိုတဲ့ကံဆင်းရဲဝိဘက်ဆိုတဲ့အကျိုးဆင်းရဲအဲသုံးမျိုးရှိတယ်ဆင်းရဲကိလေသာကိုကာမဝိပါကကိုသုံးမျိုးကိလေသာကိုဆိုတာလောဘဒေါသမောဟကိလေသာတွေ ကာမဝဆိုတာအကုသိုလ်ကုသိုလ်ကလည်းအဲ့ဒါအဘိသင်္ခါရကိလေသာဝကာမဝဝိပါကဝဆိုတာအဲ့ဒီကံကြီးအကျိုးရဘဝတိတိဖြစ်ကောင်းတာနေရမကောင်းတာနေရကောင်းတာကြားမကောင်းတာကြားစသည်ပေါ့လေအဲ့ဒီအကျိုးရအဲ့ဒီကနေပြီးတော့ကိလေသာဝကာမဝဝိပါကဝအဲ့ဒါတွေမရှိမှတဲ့ပုဂ္ဂိုလ်အဲ့ဒါတွေကိုလက်ခံစည်းမှုနေနေမိတာအဲအသိနာတော်ဒုက္ခအခုပြောခဲ့တဲ့အတိုင်းကိုပြောခဲ့တာကဘာသာလာတော့ဆိုတော့ ရူပန်ဒိဋ္ဌဝါတတိမုဋ္ဌာအသိမြင်ပြီးတော့မှတ်မရတော့ကိလေသာတွေဖြစ်တယ်အဲ့ဒီကစတာအဲအတန်ကြာပြီးမှတ်မရတော့အနန္တပြီးရတာစသည်ဒီဘဝတွေ့ထိပြီးသိကုသကြံစီပြီးမှတ်မရတော့ကိလေသာတွေဖြစ်နေတာတဲ့မဲလျော်ဒီအဲမဲလျော်ဒီပမာရကနေဒီကိလေသာတွေဖြစ်နေအဲ့တော့ဖြစ်နေတာဟာကိလေသာဆင်းရဲရတဲ့သိမှုဒီနည်းနဲ့ကိလေသာကြောင့်ဖြစ်မဲ့အကုသိုလ်ကကုသိုလ်ကနဲ့သိမှုလက်ခံနေဒီနည်းနဲ့ အဲဒီကံကအကျိုးပေးမဲ့မကောင်းကျိုးကောင်းကျိုးဝိပါကဝတ်တွေလည်းစီးပွနေပြီမြည်ရဲ့ဧဝံသရိတာနိခြင်းဒုက္ခကိလေသာဆင်းရဲကံဆင်းရဲဝိပဿနာကိုအာသိနာတော်မရှိမမဖဲစီးပွနေသောပုဂ္ဂိုလ်အားနိဗ္ဗာန်ကိလေသာငြိမ်းသောနိဗ္ဗာန်ကိုအာရဝေရေသည်ဝိယေဥစ္စတိခေါ်ဆိုအား၏နိဗ္ဗာန်ဝေးနေတာဘာကြောင့်လဲဆိုတော့ ကိလေသာတွေကံတွေရှိနေတဲ့ညကာလပါလုံးဘဝသည်တွေဖြစ်ဖြစ်ရင်ဥရဏအပြဆင်းရဲတွေပဲဘဝတိုင်းဘဝတိုင်းဒုက္ခတွေဖြစ်ရမှာပယ်လေးပါးကြတယ်ဆင်းရဲတာအကြီးဆုံးပါလေလူဝနာဘဝဖြစ်တဲ့ဥရဏအပြကိုဆင်းရဲဖြစ်ဖြစ်နေတဲ့တွေ့ရဒီဆင်းရဲတွေကဖြစ်တိုင်းဖြစ်တိုင်းလာတွေတွေ့ရမှာလေအဲ့ဒါတွေဘယ်ကရလာတော့ဆိုရင်မြင်တိုင်းကြားတိုင်းမရှိတာကရလာတာလေတဲ့သိမှုတည်နေတယ်ဒီနည်းဖြင့်ပဲမပြောင်းလဲဆင်းရဲစာတွင်ဒီအော်ရှိကမှတ်မရပဲနဲ့မရှိမှပဲနဲ့နေတဲ့ နီးအာတို့ရှိကလည်းပဲမရှိပါဘူးခုမှရှုနေရတာပင်ပန်းတာပါပဲအဲဒီတိုင်းမှနေပါတော့မယ်ရှုရဒီလိုနေကြတာပဲအာတို့စိတ်စိတ်စိတ်လေးကောင်းပါလေတရားထုတ်ကြမလိုပါဘူးဆိုရှုရဒီတိုင်းနေတရားထုတ်တာပင်ပန်းတာပဲဆိုပြီးရှုရတရားအမထုတ်ခြင်းဘူးအဲ့လိုလည်းရှိတယ်ဒီနည်းဖြင့်လည်းမပြောင်းလဲဆင်းရဲရှားသူနေတာဆင်းရဲတွေလက်ခံတာပါဆင်းရဲတွေကိလေသာဆင်းရဲကာမဝဆင်းရဲဝိပါကဝဆင်းရဲ ကိလေသာဆင်းရဲဆိုတာအဝိဇ္ဇာကစရဝိဇ္ဇာတဏှဥပါဒံကိလေသာဆင်းရဲဖြစ်သည်ကာမဥကအကုသကအဲကုသကဖြစ်သည်ဝိပါကဝဆိုတာအဲဒီကံရဲ့အကျိုးဖြစ်တဲ့ဘဝသည်ဆင်းရဲရေအပယ်လေးပါးကဝိဘက်အကျိုးဆင်းရဲရေလူဘဝနာဘမှာဥရဏတရားဆိုင်တော့ဆင်းရဲရေအဲ့ဒါတွေဒါကလာတော့ဆိုလို့ရှိရင်နေနိုင်ကြတဲ့စသည်မရှိမမှတ်ဖဲနဲ့နေလို့ ဧဝံဣသကဲ့သို့သောနိဖြင့်ဧဝံဣသကဲ့သို့သောမရှိမှဖဲ့သတိမေနေသောနိဖြင့်ဒုက္ခကိလေသာဆင်းရဲဝဆင်းရဲဝအစိနာတော်စီမနေသောပုဂ္ဂိုလ်အားနိဗ္ဗာန်ဆင်းရဲသောနိဗ္ဗာန်ကိုအာရဝိသေတိကိုရှိဆိုရင်နိဗ္ဗာန်ဝေးတာပေါ့ဘွာတိုင်းဘွာတိုင်းရှိပြီးတော့ဥရနာပြီးဆင်းရဲတွေနဲ့တွေ့တာပဲနိဗ္ဗာန်ရောက်မလဲမရောက်ဘူးအဲဒါဆင်းရဲကိုယ်သာရှားသူမှဝေဇာနိဗ္ဗာန်ကြီးအဲဒါမရှိမှပဲနဲ့ဆင်းရဲကိုယ်သာရှားနေနေတယ် နိဗ္ဗာန်နဲ့ဝေးတယ်တဲ့မရှူတိုင်းမရှူတိုင်းနိဗ္ဗာန်နဲ့ဝေးနေတာပဲဆိုင်ဆိုရမယ်ဤနည်းဖြင့်ပဲဤနည်းဖြင့်ပဲမပြောင်းလဲမပြောင်းလဲသိရချာကမီသိရချာကမီဤနည်းဖြင့်ပဲဤနည်းဖြင့်ပဲမပြောင်းလဲမပြောင်းလဲသိရချာကမီသိရချာကမီသိရကိုလား ကိလေသာတွေဖြစ်ပွားပြီးတော့ကိလေသာဆင်းရဲတွေလည်းပဲဖြစ်ပွားနေတာပဲကိလေသာနေပြီးတော့ပြုတဲ့အကုသိုလ်ကကုသိုလ်ကနဲ့ကာမဝဆင်းရဲတွေခေါ်တယ်အဲ့ဒါလည်းဖြစ်ပွားနေတာပဲအဲ့ဒီကံကအကျိုးပေးတဲ့ဝိပါကကိုဘဝတည်ယုံနာခန္ဓာဆင်းရဲတွေဝိညာဉ်နာချင်းတည်ခြင်းဆိုင်တဲ့ဆင်းရဲအဲ့ဒါလည်းဖြစ်ပွားနေတာတဲ့ပြီးတော့ကိလေသာငြိမ်းတဲ့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်နဲ့ကနီးတာမဟုတ်ဘူးဝေးနေတာနိဗ္ဗာန်ရောက်ဖို့ရဝေးနေတယ် အဲ့ဒါမရှိမမရင်ဖြင့်နိဗ္ဗာန်နဲ့ဝေးဖို့ကဆင်းပါတယ်အဲနောက်တစ်ခုကလည်းရှုမှလို့ရှိရင်နီးပုံဒါလေးတော့တို့ရုပ်ဆိုရတယ်ရှင်တို့တော့ကုံသွားပြင်တယ်ဘယ်လိုရှိပါဩဟင်ဟင်ရှင်းနိုင်ရင်လည်းဘယ်လိုလဲဟင်မိနစ်၄၀မိနစ်၄၀ဒါ 9နာရီဟုတ်တယ်7နာရီနဲ့မိနစ်40ဆိုတော့อืมတနာရီတနာရီခွဲတော့ကျော်သွားပြီပေါ့လေဒါလေးတူတူနဲ့ပြီးအောင်လုပ်ရမှာမတတ်နိုင်ဘူးနာတော့ရိသတိရူပေသူရူပံဒိဋ္ဌဝါပဋိသတောဝိရဒသတောဝိရဒစိတ်တော်ဝိရတိတင်စအနိသောတာဒိဋ္ဌတိအာဝိပဿနာရှိတဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်နဲ့ညီးပုံကိုပြတယ်ခေါင်းလေးတက်တယ်အဲဒါကမရှိသူမှနိဗ္ဗာန်ဝေးပြီရှုသူမှနိဗ္ဗာန်ကြီးပြီ အရှုသူနိဗ္ဗာန်ဤဘုံနာတော်ရိသတိရူပေတုရူပံဒိဋ္ဌဝါပဋိဒ္ဓတောရူပံစင်္ဂဒိဋ္ဌဝါမြင်ပြီးပဋိဒ္ဓတောတဖန်မှတ်ရတာပုဂ္ဂိုလ်ကြီးသူကရှင်းကြီးပဲနာကောင်းတယ်ရူပံစင်္ဂဒိဋ္ဌဝါမြင်ပြီးဆိုတာဒါပါဠိကိုဗမာပြန်တာဓာတ်ရပြန်တာလားဘုန်းကြီးတို့လိုရှိတဲ့နဲ့ဆွဲပြီးကြတာမဟုတ်ဘူးဓာတ်ရိုက်ပဲရူပအစင်းကိုဒိဋ္ဌဝါမြင်ပြီးတွေ့ ပဋိတတော်ပဋိကတဖန်တတော်အမှတ်ရတယ်တဖန်မှတ်ရတယ်မြင်ပြီးပြီးချင်းမှတ်ရကြားပြီးပြီးချင်းမှတ်ရနားပြီးပြီးချင်းစားပြီးပြီးချင်းတွေ့ပြီးပြီးချင်းမှတ်ရသိကုသနာကြံပြီးပြီးချင်းအဲ့ဒါမှတ်ရအဲ့ဒါဝိပဿနာရှုတာဒါပဲရေးကြည့်တယ်သူကတရားထုံကြီးကြကြနာနာမပြီးတော့အဲ့ဒီလိုမဟုတ်ဘူးသာပေကျမ်းဂန်တွေကရတဲ့ယုံနာတွေပြုတ်ခွဲမိစ္ဆာဒုက္ခအနတ္တဆင်ញင်ုံနဲ့ပြီးတာမဟုတ်ဘူးသူစားမြင်ပြီးပြီးချင်းအဲ့ဒီသဘောလေးအဖြစ်အပျက်ကိုသိအောင်ရှုမှ ပြပြီးပြီးရင်အဲ့ဒါရှုမှပဋိသရောတဖန်မှရတယ်ဒီဘုရားအောင်တော့ဘုရားဖြစ်အောင်အထုလုံးရတယ်ဥပါဒနာခန္ဓာ၅ပါးရဲ့ဖြစ်ပြရှုပြီးတော့ဘုရားဖြစ်တယ်လို့ဆိုတယ်အဲ့ဒါလည်းဒီဥပါဒနာခန္ဓာ၅ပါးဆိုတာရှားမဟုတ်ဘူးဒီမြင်တိုင်းကြားတိုင်းသင်ရှားတဲ့တရားတွေပဲယုံနာတရားတွေပဲမြင်မြင်လာရှုကြားရင်ကြားလာရှုဇံရတဲ့ပုဂ္ဂိုလ်တွေကဇံဝင်စားပြီးအဲ့ဒီဇံစိတ်ကလေးရှုရတာဇံစိတ်ကလေးဆုံးသွားတယ်ဇံစိတ်ကလေးရဲ့ဖြစ်ပျက်ကိုရှုဒါလိုရှုရတာဇံမရတဲ့ပုဂ္ဂိုလ်တွေတော့ မြင်လာကြားလာစိတ်ကူးတာပေါ်တဲ့ဥစ္စာတွေရှိရတယ်ဒီလိုပါပဲထူပါဘူးဇံရတဲ့ပုဂ္ဂိုလ်ကဇံဝင်စားပြီးတော့ပကိနိကသင်္ခါရရှိတယ်ဆိုတာဒီလိုပဲပေါ်ရပေါ်ရလိုက်ရှိတာမြင်နိုင်ကြလိုက်နေပေါ်ရပေါ်ရလိုက်ရှိတာဒီလိုလည်းရှိတာပါအတူတူပါပဲအဲတကယ်ဖြစ်တဲ့ဥစ္စာတွေကိုဖြစ်တဲ့အတိုင်းရှိမှဒါမှနီးမှလားမှဖြစ်တာအဲ့ဒါနားလည်ဖို့ရည်ကြည်ပါလေအကျိုးကအဲဒီလိုနားမလည်ပဲနဲ့သူတို့ကြီးနဲ့သူတို့တခါလဲဟောပြောနေတာလည်းရှိတယ်အဲ့ဒါလေးသဘောကျလက်ခံနေတဲ့ပုဂ္ဂိုလ်လည်းရှိတာလို့ဆိုဘုန်းကြီးကတော့อืมဒီပုဂ္ဂိုလ်ကြီးကာမကောင်းလို့ မတော်တဲ့နည်းတွေဟောမဲ့ပုဂ္ဂိုလ်တွေရှိပြီဒါတွေယုံကြည်ပြီးတော့ဒီတရားကနေပြီးတော့ဝေ့နေကြတာပဲတဲ့ဒီလိုပဲနှလုံးသွင်းပါလေအဲဒါနာတော့ရိသတိရူပေတုရူပံဒိဋ္ဌဝါပဋိသတောရူပံစင်ကိုဒိဋ္ဌဝါမြင်ပြီး၍ပဋိသတောတဖန်မှတ်ရတော့ပုဂ္ဂိုလ်သည်အဲပဋိသတောတဖန်မှတ်ရသည်ဖန်မှတ်ရတော့သောတော်ပုဂ္ဂိုလ်သည်တရား ပါဠိနဲ့ပြန်ရောကျင်ပုဂ္ဂိုလ်တွေပြီးတော့တခါမှရည်တော့တဲ့ပုဂ္ဂိုလ်ပြီးတော့ပြရတယ်။အဲဒါရှင်းတာပါမထူပါဘူးဗမာလိုတူလိုလေးပြအောင်ရူပံသင်္ကတိသောမြင်ပြီးပြတိတော်တဖာမရသောသောတော်ပုဂ္ဂိုလ်သည်ရူပေတို့အစင်းတော်၌နားရသည်ဒီမတတ်မဲ့တော်ဘူးမြင်ပြီးပြီးချင်းမှားရကြားပြီးပြီးချင်းမှားရနာပြီးစားပြီးပြီးတွေ့တိပြီးပြီးချင်းသိကုသနာကြံပြီးပြီးချင်းကြံပြီးပြီးချင်းမှားရလို့ချင်းအဲဒီမြင်လာကြတာနဲ့စပြီးတော့နားရသည်ဒီမတတ်မဲ့ပါဘူးတဲ့อืม ရူပေသူအမြင်မှာကအဆင်းကိုခေါင်းတာပြထားပါတယ်အဆင်းမှာတမ်းမဲ့ခြင်းမရှိဘူးကြားတဲ့အခါကြားတယ်အတန်တမ်းမဲ့ခြင်းမရှိဘူးစသည်ဖြင့်အဲဒီအာယုံ6ပါးမှာတမ်းမဲ့ခြင်းမရှိတာနဲ့ဗရဏပြရတယ်အာယုံ6ပါးလားမဟုတ်ပါဘူးဓာရ6ပါးလည်းတမ်းမဲ့ခြင်းမရှိဘူးဝိညာဉ်6ပါးလည်းတမ်းမဲ့ခြင်းမရှိဘူးဖသ6ပါးဝေဒနာ6ပါးအဲ့ဒါတွေတမ်းမဲ့ခြင်းမရှိဘူးဝိပဿနာရှုတဲ့အခါကာလမှာမြင်နေကြတဲ့ဟာ တစ်ချက်တစ်ချက်မှာရှုသိရမယ်တရားပြည့်စုံဆုံးဆိုလို့ရှိရင်တော့၅ခုရှိတယ်အဲသစ္စာတိကယရဏအတွင်းအာယရဏမျက်စိနားနှာစသည်ဒါတစ်ခုအပြင်အာရဏကအရှင်းအသာအနစသည်ဒါကတစ်ခုမြင်သိရတဲ့ဝိညာဉ်ကတစ်ခု မြင်ရတဲ့အာယုံနဲ့စိတ်နဲ့တွဲကြည့်ပုံတွဲကြည့်တဲ့ဖတ်တာကတခုမြင်ရတဲ့အာယုံကောင်းမကောင်းလိုက်ပြီးတော့ခံစားတဲ့ဝေဒနာကတခုအလုံး၅ခု၅ခုမြတ်စွာဘုရားဟောတာအဲဒီ၅ခုလုံးအကုန်လုံးပါပဲဒါလည်းကြည်ပြီးတော့ဆိုလို့ရှိရင်ခန္ဓာ၅ပါးလုံးပါပဲမြင်နိုင်မြင်တဲ့ခန္ဓာ၅ပါးပဲကြားတဲ့ခန္ဓာ၅ပါးအဲ့ဒါတွေကိုအမှန်နဲ့ရှုသိဖို့လိုပါတယ်အမှန်နဲ့ရှုသိလို့ရှိရင်အမှတ်ရလို့ရှိရင်အဲ့ဒီအစင်းသာသာတော့အာယုံနဲ့စသည်ဖြစ်စေတရားမရ မျက်စိစသည်နဲ့စရည်ဖြစ်စေမြင်သိမှုဝိညာဉ်စသည်နဲ့စရည်ဖြစ်စေမြင်တွေ့မှုဖတ်တာစသည်နဲ့စရည်ဖြစ်စေအဲဒါမြင်ခံစားမှုအကောင်းဆုံးခံစားမှုဝေဒနာစသည်နဲ့စရည်ဖြစ်စေအဲကိလေသာမဖြစ်တော့ဘူးတဲ့တာမန်မှုဖြစ်တာတော့ဖြစ်စေတိတာမန်မှုမဖြစ်တော့ဘူးတဲ့ခန္ဓာနဲ့ပြောလို့ရှိရင်မျက်စိနဲ့အခြင်းကရုပ်ခန္ဓာမြင်သိတာကဝိညာဉ်ခန္ဓာ မြင်သိမှုနဲ့တွဲပြီးဖြစ်တဲ့ခန္ဓာမှုကဝေဒနာခန္ဓာမြင်သိရတဲ့အာယုံကိုမှတ်သားတဲ့ပညာကပညာခန္ဓာမြင်ရတဲ့အာယုံနဲ့တွေ့ထိတာတော့မြင်မှုကိစ္စတည်အောင်လို့ဖြစ်သောကြံစီတာတော့အဲ့ဒါသင်္ခါရခန္ဓာခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးနဲ့ဆက်ပြီးတော့လဲမြင့်တဲ့မှုမဖြစ်တော့ဘူးတဲ့အဲ့ဒါကိုဒီမှာတော့ကိုအသင်္ကလေးတစ်ခုဗဒနာခေါင်းတက်ပြီးတော့ဟောတာပါလေရူပံသင်္ကိုဒိဋ္ဌာနေပြီပဋိတ္တောတဖအမှတ်ရတော့သောတော်ပုဂ္ဂိုလ်ဒီရူပေသူမြင်ရသောဆင်းတော်၌နားရတဲ့ဒီမတတ်မဲ့တော့ပါဘူးတဲ့ နာတော်ရစေရူပေသူရူပန်ဒိဋ္ဌောသိတ္တတော်ဝိရဒစိတ်တော်ဝိရဒိမတတ်မဲ့တော့ဝိရဒစိတ်တော်တတ်မဲ့ကင်းတော်စိတ်ကြီးဖြစ်ဝိရဒိခံစားတယ်တတ်မဲ့မှုမရှိတော့တတ်မဲ့ကင်းပါလေ။ကာမပုဂ္ဂိုလ်တွေလည်းမြင်တာပဲ။ဝိပဿနာရှိတဲ့ပုဂ္ဂိုလ်လည်းမြင်တာပဲ။ဘာထူးတော့ဆို။ဝိပဿနာရှိတဲ့ပုဂ္ဂိုလ်ကမြင်မြင်လည်းတတ်မဲ့တာမပါဘူးတဲ့။အာယုံတော့မြင်ခံစားတဲ့ဝေဒနာတော့ပါတယ်၊ကြားပြီးခံစားတာ၊နားပြီးခံစားတာဝေဒနာတော့ပါတယ်။ဒါမှမဟုတ်တတ်မဲ့မှုမပါဘူး။တာယာမှုမပါဘူး နာတော့သတိရူပေသူရူပတိသောတိတ္တဝိရဒစိတ်တော်တမဲ့ကိလသိကြီးဖြစ်ဝိရိတိခံစား၏ဝိရဒစိတ်တော်ဝိရိတိကျင့်စာနေသောတာတိတိကျင့်စာသောအာယုံကိုလည်းနာဣသောတာတိတိသိမ့်ပိုင်ရမတည်တော့ဘူးအမကျုံမှတဲ့ပုဂ္ဂိုလ်ကအဲ့ဒီအာယုံတွေကိုမြင်လာတယ်ကြားလာတယ်တွေ့လာတယ်ခါလဲမမေ့ဘူးဆွဲပြီးတော့ကြံတာခုတော့အဲ့ဒါဘာမှဆွဲမတည်ဘူးတဲ့ခဏကမော်ရကားနဲ့ညာကြီးမောင်းသွားတဲ့ကဘိနာကမြင်လာလေးတွေ ဆွဲလာမကြံတယ်လို့မိသားနဲ့လည်းဒီလိုပဲဆွဲလာမကြံတယ်လို့ပဲပေါ်တိုင်းပေါ်တိုင်းသာရှုမှတ်နေမြင်လာကြတာတွေတွေ့တာတွေနဲ့စပြီးတော့ဘာမှဆွဲလမ်းပြီးတော့မတည်ဘူးတဲ့။ဒါကိစ္စကင်းမုံကိုပေါ်ပြရတာ။ဒါရင်ဒါလေးဆွေးကြပြီ။အစင်းမြင်ကအစင်းမြင်ကအမယအမယဘာရကင်းတော်သည်ဘာရကင်းတော်သည်အစင်းမြင်ကအစင်းမြင်ကအမယအမယဘာရကင်းတော်သည်ဘာရကင်းတော်သည် တတ်မဲ့ဖဲမတတ်မဲ့ဖဲခံစားနေခံစားနေစိတ်ထဲမသိမ့်ကြီးစိတ်ထဲမသိမ့်ကြီးမတတ်မဲ့ဖဲမတတ်မဲ့ဖဲခံစားနေခံစားနေစိတ်ထဲမသိမ့်ကြီးစိတ်ထဲမသိမ့်ကြီးစိတ်ထဲမှာဆွဲလမ်းမတည်ပါဘူးတဲ့ယထာတာပတ္တတောရူပံသေဝဒောသာဝေရဏံခိယတိနောပါစီယတိဧဝံသောသရတိတတောယထာခြင်းမှတ်သိတော်ခြင်းရာဖြင့် ပတ္တတော့သာတိမြင်မြင်မြင်ရတော့လဲဝေဒနာခံစားမှုဝေဒနာကိုသဒ္ဒပတ္တတော့ရူပံရူပအစဉ်ကိုပတ္တတော့သာတိမြင်မြင်ရတော့လဲဝေဒနာခံစားမှုဝေဒနာကိုသေဝတော့သာတိမြင်ပဲမြင်ပဲရတော့လဲဟမ်သဒ္ဒပတ္တတော့ရူပသေဝတော့သာတိဝေဒနာခိယတိ ဒုက္ခံကိလေသာဆင်းရဲဝဆင်းရဲသည်ခိယတိကုံသာကုံခံ၏နောဥပါဆင်းရဲတိစီဘဝတိကမဟုတ်ပေ။ဘုရားကမြင်နေကြတဲ့နေရာကိလေသာတွေဖြစ်ကိလေသာကနေပြီးတော့ကံတွေဖြစ်ကံကနေပြီးတော့အကျိုးပေးအဲဒီတော့ဗါတယ်ပွားနေတယ်။အခုတော့မှတ်ပြီးတော့အချင်းရာဖြင့်မြင်လို့ရှိရင်တဲ့မြင်တော့မြင်လာပါပဲ။မကျွမ်းမှတဲ့ပုဂ္ဂိုလ်တွေလည်းမြင်လာပဲ။ကျွမ်းမှတဲ့ပုဂ္ဂိုလ်လည်းမြင်လာပါထူးတော့မြင်လာခြင်းတော့ထူပါပဲ။ဒါပဲမြင်လို့ မကျွမ်းမတဲ့ပုဂ္ဂိုလ်မှာတော့ကိလေသာတွေကနောက်ကလိုက်လာတယ်။ကာနေလိုက်လိုက်ကျိုးတွေလည်းပေး။ကျွမ်းမတဲ့ပုဂ္ဂိုလ်မှာတော့သွေးလန်းကိလေသာတွေကနောက်ကမလိုက်လာဘူး။ကာနေလည်းအဲ့ဒီမြင်လာကြောင်းပြုပြီးအကုသိုလ်ကကုသိုလ်ကလည်းမပွားဘူး။အကုသိုလ်ကကုသိုလ်ကဖြစ်တော့အဲ့ဒီကံကကျိုးပေးတာလည်းပဲရှိမလို့မကျွမ်းမပေးတော့အဲ့ဒီဝိပါကဝတ်တွေလည်းကျင်းတယ်။ဒါကြောင့်မတ်တိလျက်ပင်မြင်လဲမြင်ထုတ်ပြင်းခံစားပြီးမတ်တိနေနဲ့မြင်လဲမြင်ပါတယ်။ဒါများလိုပါပဲမရှိတဲ့ပုဂ္ဂိုလ်လည်းမြင်ပါရဲ့။ ခံစားလဲခံစားပါရဲ့ဒါပေမဲ့ဘာခုတော့သောဘာသာလဲဝဆင်းရဲကုန်ရဲကုန်ခန်းနေခရတိနောဘစီတိခရတိကုန်းကကုန်းနေတာရှင်လဲရှင်လဲအတိမဖြစ်တာကိုကုန်းတယ်ပြောပါလေစီပိသားတွေကုန်းတာတော့မဟုတ်ပါဘူးမဖြစ်တာကိုပြောတယ်ခရတိနောဘစီတိစီဝတိကမဖြစ်ပါဘူးတဲ့အတိစီဝရမရောက်ပါဘူးခိုင်လာတယ်ဒီရုပ်ပဲစီရစေမသိလျက်ပင်မသိလျက်ပင်မြင်လဲမြင်မြင်လဲမြင် မြင်ခံစားသည်သောမြင်ခံစားသည်မျက်စိလျက်ပင်မျက်စိလျက်ပင်မြင်လည်းမြင်မြင်လည်းမြင်သောမြင်ခံစားသည်သောမြင်ခံစားသည်သောပါတော်လဲသောပါတော်လဲဆင်းရဲမဆင်းရဲဘုံမြဲကုန်ခန်းသည်ဘုံမြဲကုန်ခန်းသည်သောပါတော်လဲသောပါတော်လဲဆင်းရဲမဆင်းရဲဘုံမြဲကုန်ခန်းသည်ဘုံမြဲကုန်ခန်းသည်နာနေကြတယ်သိရှင်းလာတော့ အဲ့ဒါကိုဟောလာတဲ့ပါဠိနဲ့ခွန်ကြီးတွေကပြန်လာတဲ့အဓိပ္ပာယ်အတူတူပဲကိုလိုရှိရဆွဲရေးထားတာမဟုတ်ဘူးသူကယထာသာပတ္တသောရူပသေဝသောသာရိဝေရဏခယတိနောပစီယတိဧဝံသောသရတိတတောတထာထွက်ချင်းရရင်သောထပုဂ္ဂိုလ်သည်ဧဝံဤချင်းရရင်သောထပုဂ္ဂိုလ်သည်သရတိကျင်သော၏ဧဝံသောသရတိတတောအဲခန္ဓာမှတ်ပြီးရခံစားတဲ့အချင်းရခြင်း မသိမှုနဲ့တကွဖြစ်သောချင်းရာဖြင့်ဧဝံဤချင်းရာဖြင့်ဧဝံသောထောပုဂ္ဂိုလ်ဤစရတိဖြစ်နေမသိမှုလည်းနောက်ပါပါနေတာလေအမြင်ပြီးမှကြားပြီးမှနားပြီးမှစားပြီးပြီးမှသိပြီးမှအမှတ်တည်းလည်းနောက်ပါလိုက်ပါနေတာဧဝံဤချင်းရာဖြင့်သောထောပုဂ္ဂိုလ်ဤစရတိဖြစ်ပါလေဘယ်လိုလုံးဆိုရင်တတော်အမှားရတယ်တဲ့အရှင်းကြီးသူဟာဧဝံဆိုယုံတဲ့ကောင်ဧဝံဤဆိုကြပြီးတော့ ချင်းရယထာချင်းချင်းရဖြင့်ဆိုတာမှာမှတ်သိတာလေးတည်းမပါဘူးဒါမှမဟုတ်ရှိကဟာဒီလိုပါပဲသူပန်ဒိတ်တော်အာနာတော်တဲ့ပြည်ဒီမှာလူပဲနာတော်တဲ့ပြည်လူပဲသူသူပန်ဒိတ်တော်ပဋိတ္တတော်ပဋိတ္တတော်တစ်ခါမှတ်ရချင်းရဖြင့်မြင်မြင်ညာတော့လဲကြားပြင်ကြားညာတော့လဲကိလေသာဆင်းရဲဝဆင်းရဲတွေမပွားဘူး။ကုံသာကုံခမ်းပြီးတော့နေတယ်။အဲဝံဤချင်းရာဖြင့် တတော်မှတ်ရလည်းရဲ့တတော်တော်ပုဂ္ဂိုလ်ဒီစရတိကျင့်တော့နေဒီချင်းရဖြင့်မှတ်ရတဲ့ချင်းရမှတ်ရပြီးတော့ကိလေသာကုန်တဲ့ချင်းရအဲကံကုန်တဲ့ချင်းရဝိဘက်ကြီးအကျိုးတွေကုန်တဲ့ချင်းရဖြင့်တတော်မှတ်ရလည်းဉာဏ်ကြတိုင်းနဲ့မှတ်ရပြီးတော့ကျင့်နေပါလေအဲ့ဒါကိုဒီကဒီနည်းဖြင့်သာယောဂီမှမှတ်ခါကျင့်ရသည်ဒီနည်းဖြင့်ရှုမှတ်ပြီးတော့ကျင့်နေရတာ သို့ပါသောလည်းဝဆင်းရဲ့ကုံရဲ့ကုံခန်းသည်ဤနည်းဖြင့်သာယောဂီမှာမက္ခာခြင်းရသည်ဆိုရမယ်ဤနည်းဖြင့်သာဤနည်းဖြင့်သာယောဂီမှာယောဂီမှာမက္ခာခြင်းရသည်မက္ခာခြင်းရသည်ဤနည်းဖြင့်သာဤနည်းဧဝံသောသရတိတ်တောယထတပတ္တရူပံသေဝဒောသတိဝေရဏံ ယတိနောပါစီယတိဧဝံသောသရတိသတ္တံဒါလေးဒီုံနဲ့ဆိုတော့လေမိတ်မိတ်နေတဲ့ဧဝံသောသရတိသတ္တံတို့ကြလည်းမှားရဧဝံပသိနာတောဒုက္ခံဧဝံပသိနာတောဒုက္ခံတန်တိကေနိဗ္ဗာန်ဥစ္စတိဧဝံဣဇောခေရတာနိဗ္ဗာန်ဒုက္ခကိလေသာဆင်းရဲဝဆင်းရဲပါပသိနာတော မရှိဘူးပဲပယ်ရနေတဲ့ပုဂ္ဂိုလ်အားဒုက္ခကိလေသာဆင်းရဲကိုဆင်းရဲကိုပဋိနာတော့မရှိဘူးပဲပယ်ပယ်ပယ်ထွက်နေတဲ့ပုဂ္ဂိုလ်အားနိဗ္ဗာန်နိဗ္ဗာန်ကိုတန်တိကေနိဝိဟုယောစီသွားဤအဲ့ဒီတော့မြင်နိုင်မြင်နိုင်မှားရကြားနိုင်နာနဲ့စသဖြင့်တွေ့ရှိတဲ့ဒီကုသဉာဏ်နဲ့မှားရပြီးတော့ကိလေသာဆင်းရဲဝင်ဆင်းရဲမထီအောင်လုပ်နေတဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်နဲ့နီးနေတာတဲ့ဘာလို့လဲ ဆူတိုင်းဆူတိုင်းသူကကိလေသာဆင်းရဲဝဆင်းရဲကင်းတာတရင်ကနိဗ္ဗာန်ခေါ်တဲ့အရင်းစားဘူးအာရဏနုတ္တိယဆူတိုင်းဆူတိုင်းအာရဏနုတ္တိယတွေကင်းတာအာယုန်နဲ့ကိန်းတဲ့ကိလေသာတွေကင်းကိလေသာကဆက်ဖြစ်မဲ့ကာနေကင်းကာကဆက်ဖြစ်မဲ့ဝိပက်တွေအကျိုးတွေကင်းနေတာဆင်းရဲအဲ့လိုကင်းနေတော့အဲ့ဒါတရင်ကခိုက်တံအချင်းငိမ့်တာပါအများအားငိမ့်လာတာမဟုတ်ဘူးတရင်ကနိဗ္ဗာန်ရောက်ဆူတိုင်းဆူတိုင်းတရင်ကနိဗ္ဗာန်ရောက်အဲ့ဒီဝိပဿနာဉာဏ်ရင့်တာပြည့်စုံတဲ့အခါကျတော့အရိယာမဉ္ဇဏ် ဖြင့်နိဗ္ဗာန်မျက်မှောက်ပြုတာဘောအဲ့ဒီနီးတာဘောရှုမှတ်နေတဲ့ပုဂ္ဂိုလ်ကဝိပဿနာဉာဏ်ပြည့်စုံရင်နိဗ္ဗာန်ရောက်တာပဲနီးရဲ့ရှုမှတ်နိဗ္ဗာန်ရောက်တာမရှိရင်မရောက်ဘူးအဲ့ဒါရေးကြည့်ရဲ့ဒါသေးသေးချာချင်းချာချာကြည့်ကွာဟောထားတာမရှိရင်နိဗ္ဗာန်နဲ့ဝေးတယ်ရှုရင်နိဗ္ဗာန်နဲ့နီးတယ်ဆိုလေးချာဟောထားဒါပေမဲ့လို့မဟုတ်ပြုတ်ခေါ်တဲ့ပုဂ္ဂိုလ်ရှိသေးတယ်ကြားဘူးလားပြောတာလူကြီးတွေတော့ကြားဘူးလား မကြောက်ဘူးအဲမကြောက်ဘူးအဲ့ဒါမကြောက်ဘူးပြင်တယ်ကြားဘူးတဲ့ပုဂ္ဂိုလ်တွေကသူကမဟုတ်ကြော်ဟောတာသဘောကျသိချာဒီမှာရှုမှတ်ပြီးတော့ကိလေသာဆင်းရဲတွေကိုဆင်းရဲတယ်ငြိမ့်တယ်ပုဂ္ဂိုလ်နိဗ္ဗာန်နဲ့နီးတယ်မရှိမှလို့ရှိရင်နိဗ္ဗာန်နဲ့ဝေးတယ်သိချာဟောတာလားတင်ပါပါဟာမှလွဲကြမှားကြကုန်ရှိမှန်ပါပါအဲ့ဒီမဟုတ်ကြော်ဟောတဲ့ပုဂ္ဂိုလ်ကရှုမှတ်နေရင်နိဗ္ဗာန်နဲ့ဝေးပြီမရှုမှတ်ဘဲနေမှနိဗ္ဗာန်နဲ့နီးပြီလားမရှုဖို့မလိုဘူး ဒီစိတ်တိုင်းထားပါဟောတယ်အဲအဲအဲ့ဒါဘောသူဆရာကြီးဒီဒီကထားလေးဒီဟာလေးကိုယူပြီးတော့သူကကိုးကားပြီးတော့ဟောတယ်သူတွေကြီးတွေကဒါအဟုတ်ယုံလို့ကြိုက်တယ်နော်ခိုက်တယ်တင်းကြမဟုတ်ရုပ်တွေဟောတာတင်းကြကိုကြောင်းတယ်ကြီးမဟုတ်တာတွေဟောတာယုံတဲ့ပုဂ္ဂိုလ်လည်းအာဝါစရာကောင်းပါရဲ့မှန်ပါတာမာပုဂ္ဂိုလ်တွေမဟုတ်ရှင်းလဲစာရီကလေးတင်မှုတယ်မှန်ပါဒါကောင်းမှုတတ်လို့လည်းဒီပါလားမှန်ပါပါသာတရည်သားနဲ့ဆိုလို့ရှိရင်လည်းမဟုတ်တာတွေယုံပြီးဟောမှာဟောပါပြီအာဝါစရာတော့ကောင်းတာအဲဒါကြောင့်ခွန်ကြီးတို့ကလည်းဒီအမှန်တိုင်းပဲလား ဟောပါတယ်ငါရှင်းပါတယ်သူကမသိလျက်မသိအမြင်တိုင်းရှုမှဆင်းရဲတာနိကနိဗ္ဗာန်ကြီးတကယ်ဆိုရမယ်မြင်တိုင်းရှုမှမြင်တိုင်းရှုမှဆင်းရဲတာဆင်းရဲတာနိကနိဗ္ဗာန်ကြီးနိကနိဗ္ဗာန်ကြီးမြင်တိုင်းရှုမှမြင်တိုင်းရှုမှဆင်းရဲတာဆင်းရဲတာနိကနိဗ္ဗာန်ကြီးနိကနိဗ္ဗာန်ကြီးအဲမြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းနာနဲ့စသဖြင့်တွေ့ထိတဲ့စိတ်ကူးစမ်းကြံစီတိုင်းအမှတ်ရတဲ့တတိယနဲ့အမှတ်ပြီးတော့ မြင်လို့ရှိရင်ဒါဆင်းရဲတွေပယ်တာအဲယုံနာနေအဖြစ်အပျက်တွေအမှန်တိုင်းသိရင်တော့မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါအနေနဲ့အတိမှားတဲ့အဝိဇ္ဇာတွေကင်းနေတာဝိဇ္ဇာတွေတတ်ရရောက်တယ်ပယ်တတ်ရဝိဇ္ဇာကဆက်ပြီးတော့ရှင်းမဲ့တဏှာစသည်တွေနဲ့မဖြစ်ဘူးဆွဲလန်းနဲ့မဖြစ်ဘူးအဲ့ဒီဆွဲလန်းမိပြီးတော့ပြုလုပ်တဲ့အကုသိုလ်ကကုသိုလ်ကနဲ့မဖြစ်ဘူးအဲ့ဒီကံကအကျိုးပေးမဲ့ဝိဘက်ဘဝတဲ့ယုံနာခန္ဓာတွေဒါတွေလည်းမဖြစ်ဘူးဒါငြိမ်းတာနိဗ္ဗာန်လားတဏှာနိဗ္ဗာန်ခေါ်တယ်။နောက်ဝိပဿနာဉာဏ်ရှင်းတာပြည့်စုံတဲ့အခါကျတော့သင်္ခါရုပ္ပခဏ်ညာ မှတ်လို့ကောင်းနေတော့မယ်နောက်ဆုံးကျူးမနေရင်လည်းယုံနာတခါလာခြင်းနဲ့နိဗ္ဗာန်မြတ်မကုသတာပဲသောတာပတိမညာရောက်ရင်ဖြင့်အပယ်လေးပါးကလုံးမြောက်တယ်အပယ်လေးပါးအပယ်လေးပါးနဲ့ဆိုင်တဲ့ကိလေသာတွေကာနေဝိဘက်တွေအကုန်ကျင်းတာပဲလူဘဝနတ်ဘဝနဲ့ဆိုင်တဲ့ကိလေသာတွေကာနေရလည်းပဲခုနှစ်ဘဝတည်းပုံလွန်ပြီးတော့ရှင်းမဲ့ဆင်းရဲတွေကုန်ကြီးနေခုနှစ်ဘဝပဲဖြစ်ရမယ်ခုနှစ်ဘဝတည်းမှာပဲရဟန္တာဖြစ်ပြိဋိမာန်ဆန်တော့မယ်အဲအနာဂတ်ဆိုလို့ရှိရင်တော့ ကာမဘဝနဲ့ဆိုင်တဲ့ဆင်းရဲတွေကိုကြီးလာတယ်။ညာနာဆိုရင်တော့ဘာဘဝနဲ့မှစပ်ပြီးဆင်းရဲတွေဖြစ်ဘူး။ပြိဋိမာဆန်နဲ့ဆိုဆင်းရဲကတည်းကလည်းငြိမ့်သွားတာလေ။ဒါကြောင့်မြင်တိုင်းရှုမှဆင်းရဲတာနိကနိဗ္ဗာန်မြင်တိုင်းမြင်တိုင်းရှုမှလို့ရှိရင်ဆင်းရဲတွေပဲတာနေနေရဲ့အဲ့ဒီပုဂ္ဂိုလ်ကနိဗ္ဗာန်နဲ့နီးနေတာတဲ့။ဒါတော့ဘုရားဓမ္မရဲ့ခွန်ကြီးမေးကြည့်မယ်နိဗ္ဗာန်နဲ့နီးခြင်းသလားဝေးခြင်းသလားနီးခြင်းပါဘုရား အဲနီးရင်လို့ရှိရင်ဖြင့်အဲ့ဒါမြင်တိုင်းကြားတိုင်းတွေ့တိုင်းမိတိုင်းတွေကိုရှိမှဖို့ရလိုတယ်ဆိုတာမသိကြဘူးလားသိကြပါဗျာအာဟိုမလုကြဗုဒ္ဓကစပြီးတော့ဘုရားကိုကြောက်ဘုရားကနေပြီးတော့ဒီတိုင်းမှန်တယ်ဆိုပြီးဘုရားကဟောထားတာဘုရားဟောလို့ပဲဒီမှကြည့်ပါရဲ့ဒါဘုရားဟောတဲ့ယုံကြည်ပါမှာဘောဘုရားဘာသာဆိုလို့ရှိရင်အဲ့ဒီမှာရှင်နာသံဃာကလေးတွေပြင်ပြီးတော့မတ်တိနဲ့ပင်မြင်လဲမြင်ထုတ်ပြင်ခံစားရတယ်ဆိုတဲ့နေရာမှာ ကြားတာတွေပါလေကြားတာမှတ်သိလျက်ဖြင့်ညာကြားသိဆိုတော့နည်းနည်းခက်တာပေါ့လင်္ကာမချောဘူးအဲကြောင့်မှတ်သိလျက်သာကြားသိသွားခံစားမိဝဲသည်အဲဒီလိုပြင်းဆိုနိုင်ပါလေတော့နာနာကြီးကြတာပါဆက်ဒီတိုင်းပါပဲမှတ်သိလျက်သာနံသိသွားခံစားမိဝဲသည်မှတ်သိလျက်သာစာသိသွားခံစားမိဝဲသည်မှတ်သိလျက်သာတွေ့ထိသွားခံစားမိဝဲသည်မှတ်သိလျက်သာကြံသိသွားခံစားမိဝဲသည်ခုလုံးကြင်ရခုလုံးပြင်လို့ရပါတယ် အဲဗမာလူချင်းကချောပါတယ်သုံးပြီးရှင်ရမယ်ဆိုရင်တော့ဟောကြတယ်ရှိသေးတယ်ဒါပေမဲ့တော့ဆိုရင်တော်ပါပြီအဲနိဗ္ဗာန်နဲ့မြည်ခြင်းရှိရမယ်ဟုတ်လားမှန်ပါဗျာအဲမရှိရင်နိဗ္ဗာန်နဲ့မမြည်ခြင်းတဲ့ပုဂ္ဂိုလ်တွေရှိဘူးဆိုတော့ဘုရားအထုတ်ရမလို့နိဗ္ဗာန်နဲ့မမြည်ခြင်းတော့ဘုရားနိဗ္ဗာန်ရောက်မှသူကကြောက်သေးတယ်ဒီလိုလေးရှိသေးတယ်နိဗ္ဗာန်ရောက်ရင်ဘဝမဖြစ်ရတော့သူကခံစားရမှာမဟုတ်ကြဘူး လူဖြစ်ပြီးတော့လူချမ်းသာတွေခံစားခြင်းနဲ့နတ်ဖြစ်ပြီးနတ်ချမ်းသာတွေခံစားခြင်းနိဗ္ဗာန်ရောက်သွားတော့လူချမ်းသာနဲ့ချမ်းသာပြီးတို့တော့မခံစားရအဲ့ဒါတွေငြင်းတော့ချမ်းသာဆိုရင်လည်းတော့မြတ်တဲ့ပါရမှုရှိလို့ချမ်းသာတာမြတ်တဲ့ပါရမှုမရှိရင်ဘယ်ချမ်းသာမလို့မချမ်းသာဘူးဆေးလိပ်တောက်တဲ့ပုဂ္ဂိုလ်ကဆေးလိပ်ဖြစ်တဲ့ပါရမှုရှိလို့ဆေးလိပ်တောက်ရင် ကောင်းတာပဲဆေးလိပ်မကြိုက်တဲ့ပုဂ္ဂိုလ်တောက်ရင်ကောင်းမှာမလားမကောင်းပါဘူးအရက်တောက်တဲ့ပုဂ္ဂိုလ်ရှိတယ်အရက်သူကြိုက်လို့တောက်တာ မတောက်တဲ့ပုဂ္ဂိုလ်သွားတော့ဒုက္ခရောက်တာဘောဒုက္ခမှန်ပါအဲ့လိုပဲမကြိုက်တဲ့ဥစ္စာတွေသွားလို့ဒုက္ခရောက်တာတွေသူကြိုက်တာတွေရှိရင်တော့ကောင်းတယ်အဲ့ဒါတော့လူချမ်းသာတဲ့ချမ်းသာတွေကောင်းတယ်ဆိုတာလေတာယာနှိမ့်တဲ့မှုတွေရှိတော့တာယာနှိမ့်တဲ့မှုမရှိရင်မကောင်းဘူးအခုလူလောကဒါအသက်အရွယ်ကြီးလာရင်ငယ်ငယ်ကနေအခြေအနေနဲ့ပြန်ဆင်းသွားရင်ကြီးတဲ့ပုဂ္ဂိုလ်တွေကငယ်ကတာယာနှိမ့်တဲ့ခါမျိုးတွေကကြီးကြရမရှိဘူးမရှိတော့ဒါတွေကပင်မဆင်းရနေတာပဲဆိုတာအမြင်ချင်ကြတယ်ဆိုတာမှန်ပါဘူးအမြင်ချင်ကြတယ် ဒါအရေးကြီးပါတယ်တရားအထုတ်လို့အမှန်တမ်းသိတဲ့ပုဂ္ဂိုလ်တော့ဆင်းရဲတွေအကုန်လုံးသင်ရှားပါတယ်အဲဒီတော့ဆင်းရဲတွေအကုန်လုံးသိရအောင်ကိလေသာတွေငြိမ်းရအောင်ကိလေသာငြိမ်းပြီးနိဗ္ဗာန်နဲ့ညီအောင်မြင်နိုင်ကြတဲ့ရှုပါတော့ရဲ့ဟုတ်လားမှန်ပါဗျာအဲနာနာကြီးမရှုနိုင်တဲ့ခုရှုဖို့ရှုနေတဲ့ခဏရှုအောင်အမှတ်ကလေးနဲ့ပေးပြီးတော့3မိနစ်လောက်ရှိပါတယ်။မှန်ပါပါ။3မိနစ်လောက်ရှိပြီတရားသိ။ခန္ဓာကြီးခွဲရမှာစရတာပါခန္ဓာကြီးကမဟုတ်ပါဘူး မှန်နာရီခွဲကဆိုတော့7နာရီခွဲကတနာရီအခုတော့ဟမ်9နာရီရောက်9နာရီရောက်တော့တနာရီခွဲတော့ကြာသွားတယ်တနာရီခွဲနည်းနည်းလေးတော့9မိနစ်6မိနစ်တော့လွန်တော့သိမကြတယ်2နာရီမကြာသေးတော့တာဘုန်းကြီးဟောလို့ရှိရင်2နာရီ2နာရီကြာကြာသွားအခုနည်းအောင်လို့ရှော့ပြီးဟောတယ်တနာရီခွဲတော့မပြောင်းဟောတယ်မြင်တိုင်းကြားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေတယ်တကယ်ဖြစ်တာကိုရှုမှမရှုဘဲနဲ့လို့လို့မသိဘူး ကောင်းငင်မှာဆက်ရောင်လေးလက်တယ်ဆိုရင်မြင်မှအဲဆက်ရောင်လေးရဲ့အကြောင်းကိုတရားသိတာမမြင်တဲ့ပုဂ္ဂိုလ်တွေဘယ်သိမလဲ။ရောင်လေးလက်နေလို့မြင်မှမြင်လာကြတာတွေကလည်းမြင်တော့ကြတော့သူ့ထိုက်တာလည်းရှိတာပြီးရင်မရှိဘူး။သောသောလည်းရှိလာမှာဘူး။ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ကြရတယ်။အဲဒါမြင်နိုင်ကြတဲ့ပေါ်လာလေးတွေထိုက်တယ်ရှိရမယ်။ဒါပေမဲ့လို့သတိရှိပါတာဘုရားမြင်နိုင်ကြတဲ့နေအကုန်လုံးလိုက်ရှိဖို့ရဆိုမလွယ်ဘူး။သူကများမြန်မာပြည်နဲ့မလွယ်။အဲဒါကြောင့်နည်းနည်းကစရှိဖို့ဘုန်းကြီးတို့ညွှန်ကြားပါတယ်။နည်းနည်းကဘယ်ကဖြစ်ဖြစ်သင်ကြားတဲ့နေရာ တစ်ခုကလည်းရှုလို့ရပါတယ်နှစ်ခုကလည်းရှုလို့ရပါတယ်အဲသွားနေတဲ့ခါတော့ကိစ္စံတော်ကိစ္စမိတိကသာနာတိတဲ့တော့ဟောထားတာပဲအဲဒါကိုအတွေ့အထိတွေရှုတာထိုင်နေတဲ့ခါတော့ထိုင်နေထိုင်နေဒါလေးတစ်ခုလည်းရှုလို့ရပါတယ်ဒါပေမဲ့လို့တစ်ခုလည်းရှုတော့လွယ်လုံးအကြည့်တော့ကြောက်ရမစရာတော့တော်တော်ကြာရင်ပြင်းကြီးတဲ့သဘောတွေဝင်လာတာလေခိနာမိတာခေါ်တယ်။သမာဓိအောင်းမဖြစ်ဖဲနဲ့လည်းနေတတ်တယ်။အသိဉာဏ်မဖြစ်ဖဲနဲ့လည်းနေတတ်တယ်။ဒါကြောင့်အဲဒီတော့ဖြစ်ရအောင် သမာဓိနဲ့ဖြစ်လွယ်အောင်ဉာဏ်နဲ့ဖြစ်လွယ်အောင်နည်းနည်းတည်းစပြီးရှုပါဘုန်းကြီးကညွှန်ကြားပါလေ။ခေါင်းနာပညာလေးကဆိုတော့မလို့လွယ်တယ်လူတိုင်းလူတိုင်းတက်ရှိတော့ခေါင်းလိုက်ပင်နဲ့ဆူချတာရှိတော့။နော်နာတိကြကနေပြီးဝင်လာထက်တာတော့ရှုလို့ဖြစ်ဘူးလားဆိုရင်အဲ့ဒါတော့မဖြစ်ဘူးလို့ဘုန်းကြီးတို့ကမပြောပါဘူး။ဒါပေမဲ့လို့ဒါကလည်းအဲ့ဒီနာတိကြကနေပြီးဝင်လာထက်တာရှုတာကိုသမထကံထအနေနဲ့ပဲဟောဟောထားတယ်။ဝိပဿနာမဖြစ်ဘူးလို့တော့မဟုတ်ဖြစ်နိုင်တဲ့သဘောတော့ရှိပါတယ်။ဒါပေမဲ့လို့ဘုန်းကြီးတို့က အဲဒီဝင်လာထွက်လာပဲရှိရင်ဝိပဿနာဖြစ်တဲ့ခွန်ကြီးကဟောရင်ဟောသက္ကရာလေးနဲ့ရောင်းညာလို့ရှင်းနေဆိုတော့သက္ကရာလေးသက္ကရာလေးနဲ့ချုပ်ပြောပြပြီးတော့ခွန်ကြီးတို့ကဲ့ရဲ့ရှုချမယ်ဆိုတဲ့အပြင်နာတိကျကရှုတာတော့ဝိပဿနာရှင်းတဲ့ခွန်ကြီးကမဟောပါဘူး။ဒါအများကြီးရှုတာတော့လည်းခွန်ကြီးကမကဲ့ရဲ့ပါဘူး။ရှင်းတယ်ရှင်းနိုင်ပါ။ဘိုက်ကဝိပဿနာဆိုတာကလည်းဓဝါ၆ပါးကဘယ်ဟာပေါ်ဘယ်နေရာဆိုရှုလို့ရတယ်မရှိပါဘူးမရှိဘူး။သဗ္ဗံဘိက္ခုဘိညင်းရအလုံးစုံသဗ္ဗံအလုံးစုံလို့ဆိုတာ။အားဖြင့်ဘိညင်းရရှုရှုပြုပြီးတဲ့ရှုရှုပြုဆိုတာ ဟိုမြင်မြင်လားကြားရင်ကြားလားဖောင်းရင်ဖောင်းလားပင်းရင်ပင်းလားသွားရင်သွားလားကိုယ်ရင်ကိုယ်လားစသည်ဖြင့်တကယ်ဖြစ်ပေါ်တဲ့တရားစီကိုတတိနဲ့ဉာဏ်နဲ့ရှင်းရှုပြုပြီးတော့ရှိရတာကိုအဲ့ဒါဘိညာဉ်ရရှင်းရှုပြုပြီးရမယ်အဲဒါကြောင့်ဘိုက်ကိုသိလိုက်တာဖောင်းကြလာရင်ဖောင်းတာမှပင်ကြလာရင်ပင်တာမှဖောင်းတယ်ပင်ရဆိုတာတောင်းနေလို့ကြားတဲ့ဝါယောဓာကိုရှုတာပဲဝါယောဓာပဲဒါပေမဲ့လို့ ပါဠိဝါရနဲ့ဝါယောရလို့ပြောရတာတော့မလွယ်ဘူး။ဟောရင်ဖောင်းနဲ့ပင်ရင်ပင်လားအရာသုံးစကားလွယ်ပါလေဆိုတော့အဲ့ဒီတိုင်းနဲ့ရှိလွယ်ရင်ကတော့သိပါလွယ်ရင်မှဖောင်းတာပင်လားလို့ဝါယောရရုပ်တို့ပါလို့ဒီနာမည်တွေကလွယ်ရင်မဟုတ်ပါဘူး။တောင်းတာတင်းတာဒုက္ခတာလှုပ်ရှားတာဒုက္ခိုက်တာနဲ့ဖြစ်ပြီးပြက်တာအဲ့ဒါသိဖို့ဆိုတော့လည်းစကားလာတော့အဲ့ဒါတော့မသိသေးဘူး။နောက်သမားကြီးအားကောင်းလာမှသိမှာ။ဖောင်းတယ်လားတခါဖောင်းတယ်မှပင်ကြတော့တခါပင်တယ်မှဖောင်းတယ်ပင်တယ်ဖောင်းတာကဖောင်းဆုံးတယ်အပြီးလေးခါတယ်အစဉ်တိုင်းလိုက်ပြီးတော့သွားတယ် ပိဿကပင်ဆုံးတယ်ဆင်းနေလိုက်တော့အောင်းတယ်ပင်ရင်အဲ့လိုရှုနေရင်စိတ်တွေကတခြားစိတ်ကူးတွေဖြစ်လာအဲ့ဒီစိတ်ကူးမှစိတ်ကူးမှလည်းကြောက်သွားပါတယ်ပြီးရင်ခေါင်းလာပင်လာပြန်မှာကိုယ်တွေကညောင်းတာပူတာနာသင်ကြရင်အဲ့ဒီညောင်းတဲ့နေရာပူတဲ့နေရာတွေစိုက်ပြီးတော့ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်နားတယ်နားတယ်အဲ့ဒါမှဒါကတော့ကြာကြီးမှဖို့တော့မလိုပါဘူးခဏလေးကကျင်လို့ညင်လာမှပြင်တော့ပါပြီးရင်ဖောင်းလာပြင်လာပြန်မှာအတန်ကြရင်ကြားတာမှပြီးရင်ဖောင်းလာပြင်လာပြန်မှာ အဲ3မိနစ်3မိနစ်ညနာရေးကြည့်တာ10မိနစ်10မိနစ်အတွင်းမှာမချက်ပေါင်း50 60ရှိပါတယ်ဓမ္မဓမ္မအတွင်းမှာမဂ္ဂင်7ပါးတွေပါဝင်တယ်ချိန်ကြည့်လို့ရှိရင်တော့မဂ္ဂင်7ပါးဖြစ်ပုံလေးလည်းဘုရားပြောနေကြပါဘူးခုတော့ပြောပါဘူးအဲလိုရှိမှလည်းရှိမှလည်းမဂ္ဂင်7ပါးတွေပွားပြီးတော့သမာဓိအားကောင်းတဲ့အခါမှာယုံနာနေပိုင်းခြားပြီးဟာသမာဓိအားမကောင်းရင်တော့မသိသေးဘူးသိရဆိုတဲ့ညာရှင်းရှင်းတော့ တတိတွေသမာဓိတွေမှီပြီးတော့နောက်နောက်သောတတိတွေသမာဓိတွေအကောင်းတွေကဖြစ်လာတာစိတ်စိတ်ကြောင့်နောက်စိတ်တွေဖြစ်လာတာအဲဒါဝိပဿနာရှုတဲ့ဝိပဿနာဉာဏ်ကြီးအားကောင်းလာလို့ရှိရင်ဖြင့်သမာဓိညာအားကောင်းလာအဲ့ဒီခါကျတော့မှတ်တိုင်းမှတ်တိုင်းမှတ်သိရတဲ့အာယုံရုပ်ကတခြားပဲမှတ်သိနေတာလေးကတခြားပဲပုဂ္ဂိုလ်သားတော့ရှားလို့မရဘူးသိပြန်နဲ့သိတာသိပြန်နဲ့သိတာဒါပဲဖြစ်အကြောင်းကျိုးတွေဆက်သက်ဖြစ်လာလည်းတွေ့ရတယ်အဲ့ဒါဒီမှာကဘူး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 နိဗ္ဗာန်ရောက်အထုတ်ပြရလို့ဒီအဲဒီဆောင်းမကလေးဆိုပြီးတော့တရားသိမ့်မယ်မြင်တိုင်းရှုမှမြင်တိုင်းရှုမှသင်္ေတာသင်္ေတာနိဂာနိဗ္ဗာန်ဒီနိဂာနိဗ္ဗာန်ဒီကြားတိုင်းရှုမှကြားတိုင်းရှုမှသင်္ေတာသင်္ေတာနိဂာနိဗ္ဗာန်ဒီနိဂာနိဗ္ဗာန်ဒီတွေ့တိုင်းရှုမှတွေ့တိုင်းရှုမှသင်္ေတာသင်္ေတာ နိကာနိဗ္ဗာန်သည်နိကာနိဗ္ဗာန်သည်တိတိုင်းရှုမှတိတိုင်းရှုမှသင်္ရတာသင်္ရတာနိကာနိဗ္ဗာန်သည်နိကာနိဗ္ဗာန်သည်အဲဒါအယုံပေါ်ပေါ်တဲ့အာယုံတွေရှုရင်ကိလေသာငြိမ်းရပဲကိလေသာငြိမ်းရင်ကံနဲ့ငြိမ်းခံရသင်ပြီးရှုခွင့်မှလည်းငြိမ်းနောက်ဆုံးအရိယာမညာရောက်တဲ့ခါကျတော့အကုန်လုံးငြိမ်းတာပါပဲအဲဒီလိုငြိမ်းအောင်အားထုတ်ကြဖို့ပဲအဲဒီလို မြင်နိုင်ကြတဲ့ဓဝါ6ပါးကပေါ်သမျှတွေကိုမိမိတို့တတ်နိုင်ကြပါလေကိုယ့်အိမ်မှာနေ9နေရ10နေရရတော့ပေါ့အဲမိရဲ့ဆွမ်းနေတော့ရှိမှချင်းဖြစ် သမာဓိညာနဲ့ဆင်းရဲတိုးတက်ပွားများကြလေဆင်းရဲခါတဲ့ငြိမ်းရဖြစ်တာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်ခြင်းမျက်မှောက်ပြုနိုင်ကြပါစေ။ဘုရားရှင်ရဲ့ဉာဏ်ကြီးတဲ့သူကြီးသိသွားပါလို့ရှင်တရား။သာ